ဒီနေ့2020ခုနှစ်နိုမာလာ25ရက်နေ့တောက်ကြနေ့ညနေ9:00နာရီချိန်ဆောင်းရစီကိုဗေဒီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်အမခွန်စင်နဲ့သုံးသဘောတရားရေးရာပိုင်းဓမ္မနုပဒနာပိုင်းဓမ္မနုပဒနာပိုင်းမှာဘုန်းကြီးတို့နိဝေနပါပါပိုင်းနိဝေန၅ပါး ရှုမှတ်တဲ့နဲ့ပတ်သက်ဆက်ဆက်တဲ့တရားလေးပြောလာအရင်ကဘုန်းကြီးတို့ပါဠိတော်မှာလာတဲ့အထိနာမိတာပဲဖြောက်ကြောင်းတရားပေါ့အဲ့ဒါကိုဘုန်းကြီးတို့တုတ်တဲ့တုတ်ကိုအခြေခံပြီးပြောပါဒီတုတ်ကတော့ရှင်မမောင်ရောကရောမြတ်ကြီးရတ္တမေရတ္တဖို့ရသွားတဲ့တုတ်ပါပဲဒီတုတ်လေးကမှတ်သားစရာကောင်းတော့ဘုန်းကြီးတို့အနစ်ချုပ်အနေနဲ့ပြန်ပြောပါမယ် ရသော်ဘုရားကရှင်မောဂလကရောမြတ်ကြီးမကရတိုင်ကာလဝပုဒ္ဒရွာမှာတောရွာလေးမှာပေါ့နော်တရားရှုမိုင်းနဲ့အိမ်ငိုင်းတာအဝေးကနေလှမ်းမြင်တော့တယ်ရသော်ဘုရားကတိုင်းပြည်တစ်ခုဘက်ကတိုင်းသူသူမာရဂီရာမြို့အနီးဘေဒကလာဆိုတဲ့မိဂရာဝန်တောရတောရကျောင်းမှာသတင်းသုံးနေသတင်းသုံးနေရာနေအဝေးမှာ တရားထိုင်နေတဲ့ရှင်မမောကလအိမ်ငိုင်းနေတာမြင်တာအိမ်မှာဇံဘိညင်နဲ့ဘိညင်တကုန်းတော့ပေါ့ရှင်မမောကလရှိကြွကြွပြီးတော့ဌိနာမိတာပဲဖြောက်ကြောင်းတရားတွေဟောပါဘုရားအိမ်မှာဆောင်းပုံလေးလည်းပေးထားပါမဆုနေနဲ့နိဝေနဓမ္မနုပဒနာဆိုပြီးတော့ဆောင်းပုံလေးပေးတာတင်ညာပြောင်းပြီးစာကြံတွေယူရင်းနာဆွဲရာ မျက်နာသိညာအလင်းကြံဈဉာလျှောက်လေပါဤခုနှစ်ပြပါဠိမှာမှန်စွာမိငယ်ပါလေဒီတော့ကို ကြည်ရေးထားတဲ့ဌိနာမိတာပဲဖြောင်းချောင်းတရားရေးထားတာမိတ်ထားတော့ပိုင်းတိုင်းမှာဆောင်းရေးပါမြတ်စွာဘုရားရှင်မမောဂလန်ကြီးကြွာလာတယ်ကြွာလာပြီးတော့မောဂလန်အိမ်ငိုင်နေသလားမှန်ပါဗျာအိမ်ငိုင်နေပါအိမ်ငိုင်နေအိတ်ချင်ငိုင်မျိုးအမတ်တင်ညာပြောင်းလိုက်ပါဒါတွေနှလုံးမသွင်းနဲ့လို့ပြောတာ အာနာပါနမှအာနာပါနပြင်းပြင်းထန်ထန်မှဖောင်းပေဝါယောဒမှလည်းဒီမှာကပ်ပြီးတော့တင်းနေရင်မှဒီချိန်ကာလကြာခတ်တင်းနေမှမနိုင်ပါဘူးအဲ့လိုခတ်တင်းနေမှရင်တော့ထိနာမိတာပျောက်သွားနိုင်ပါတယ်ဒါမိတ်တော့ပါပြီးတော့ခါကျွန်တော်ဘာလို့ကိုင်းလဲဆိုအဲ့ဒီလိုအိတ်ချင်ငိုင်းပြီးတဲ့စိတ်ကိုမမှတ်ဖ ೇನೆ တခြားကမ္မတာကိုတင်ညာပြောင်းပြီးနှလုံးသွင်းလိုက်လို့ကိုယ့်ရဲ့အိတ်ချင်ငိုင်းပြီးတဲ့စိတ်က ပျောက်သွားရင်တော့ကိုယ့်ရဲ့အထောက်နေကြကမ္မတာဆက်အထောက်ကိုရမပျောက်ဘူးဆိုရင်တော့ဘုရားကနောက်တစ်မျိုးမိတ်ပါတယ်တကယ်လို့အတင်ညာပြောင်းပြီးလို့အချိန်ခံပြီးတဲ့စိတ်ကမပျောက်ဘူးဆိုရင်ဘာလုပ်ခိုင်းလဲဆိုတော့မိမိကြာနာဖို့သင်ယူမှုတဲ့ကုလိုတရားတော်တွေပြန်ပြီးဆင်ញံနှလုံးသွင်းတာကိုရှင်ပေါ်တင်လောင်သာမဏေနံပါတ်2မှာအဲ့မှာတင်ညာပြောင်းပြီးစာကြံတို့ရေပေါ့ ကိုသင်ဘူးနာဘူးတဲ့တရားတော်များကိုဆင်ញင်နှလုံးသွင်းပါစာကြံတွေးတာဆိုတော့အဲ့ဒါပြောပါအဲ့လိုကိုနာဘူးသင်ဘူးတဲ့တရားတွေကိုပြန်ပြီးဆင်ញင်နှလုံးသွင်းတဲ့အခါကျတော့ဒီဌိနဝိကပျောက်သွားပြီဆိုရင် ကိုရှုမှတ်နေတဲ့ကမ္မထံကိုတင်းနေရင်လောအဲ့ဒီလိုမှမိမိသင်ယူဘူးနာယူဘူးတဲ့တရားတော်ကိုဆင်ញင်နှလုံးသွင်းလို့တွေးလို့ ဖြစ်ခြင်းတဲ့စိတ်ကငိုင်မှုတဲ့စိတ်ကမပြောက်ဘူးဆိုရင်မိမိသင်ယူမှုတဲ့တရားတော့ပေါ့ဘုရားကုံတော်တို့မေတ္တာတို့အစာရတို့ကြဲကြဲအကျေအပြင်ရုပ်ဖတ်ပါရုပ်ရုပ်ရေးဆိုရုပ်ပေးပါကိုယ်အတန်ကြောင့်ကိုယ်ကြောင်းရုပ်ဖတ်ဖို့ဆိုရတယ်အဲ့ဒါဆိုရင်အချင်းကမြင်စိတ်ကပျောက်သွားပါတယ်အဲ့လိုပျောက်သွားရင်တော့ငါတို့ရှုမှတ်နေကြဝိပဿနာသွားရင်ဝိပဿနာရှုနေဝိပဿနာပြန်သွားပေါ့ တကယ်လို့မပြောက်ခဲ့ရင်ဘုရားနောက်တနည်းပြောပါနောက်တနည်းကြတော့ဘုရားကုံတော်တွေတရားကုံတော်တွေသုံးဖို့ပရိပဋ္ဌာန်းတွေပေါ့ကိုယ်အတန်ကိုကြောက်အောင်ရုပ်လို့ဒီအချိန်ကပြီးတဲ့စိတ်ကမပြောက်ဘူးဆိုရင်ကိုယ်နေရွက်ကိုဆွဲကိုယ်ခန္ဓာကိုလက်နဲ့ပွတ်တာပေးဒါမျိုးတော့အဲ့လိုလုပ်ရမယ်မိတ်ပါအဲ့လိုကိုယ်ခန္ဓာကိုပွတ်တာလက်လက်နဲ့ကိုယ်နေရွက်ကိုဆွဲ ဆွဲရင်လည်းအချိန်ခံပြီးတဲ့စိတ်ပျောက်သွားပါမယ်ပျောက်သွားရင်ငုတ်ကပဋ္ဌာန်းပြန်သွားမှာအဲ့ဒီလိုလိုမှမပျောက်ဘူးဆိုရင်ဘာလုပ်ခိုင်းလဲဆိုမျက်နာထတက်ခိုင်းတယ်မျက်နာမျက်စိကိုရင်နဲ့ပုတ်ခိုင်းတော့မျက်နာတက်ပြီးတော့ကာယအရာမျက်နာလေးရှောက်ကြည့်ပါအချိန်နဲ့စိတ်လေးပျောက်တော့ညာဘိုင်းကိုပြောနေတော့နခတ်တကျနခတ်ကျတိုင်းကျတာကြီးကြည့်ပါဗျာအဲဒီလိုအချိန်ခံပြီးတဲ့စိတ်ပျောက်သွားပြီးဆက်မှပေါ့ တကယ်လို့မျက်နှာသိပြီးတော့ရမျက်နှာကြီးကြည်နေခတ်ကျဲတာကြီးကြည်လို့မပြောက်ဘူးဆိုရင်မြတ်စွာဘုရားနောက်တစ်ခုကမျက်နှာသိရအလင်းကြံအလင်းရောင်ပေါ့ဆူရှားတဲ့တောက်ပါတဲ့လင်းရောင်မျိုးကြည်ရတယ်အဲ့လိုဆင်ញံနှလုံးသွင်းပေါ့အဲ့မှာမိတ်သွားတာတော့ညဆိုရင်ညကတော့အနေလို့သဘောထားတယ်အချင်းနဲ့စီပြောက်တာနေ့ဆိုညကတော့သဘောထားအဲ့လိုဆင်ញံနှလုံးသွင်းရမယ်အလင်းရောင်မတွေ့ခင်လည်း ဒါများသောဘုန်းကြီးတို့ဘယ်လိုနေရာမျိုးတွေသုံးလဲဆိုဥမာညာပိုင်းတောတဲ့တောင်တွေနေတယ်ကြောက်စိတ်တွေဝင်လာပြီဆိုအဲညသဘောမျိုးမထားနေလို့သဘောမျိုးထားလိုက်တယ်ကြောက်စိတ်တွေပါပျောက်သွားတတ်တယ်ဒီခေါ်တဲ့နေရာလေးကြည့်ပြီးတော့တင်တဲ့အဆုံးပါပါပဲခွန်ပြောနေအဲ့ဒီလိုအလင်းရောင်ဆင်ញင်နှလုံးသွင်းလို့မှဒီအချင်းနဲ့စိတ်ကငံပြီးတဲ့စိတ်ကမပြောက်ဘူးဆိုရင်နဲ့ထိုင်မှမနေရောနဲ့မောက်ကံနဲ့ ဈဉ္ညာထပြီးရှောက်ပြီးမှတ်ပြီးတော့ဒါပြောတာပေါ့အဲဈဉ္ညာရှောက်မှတ်တဲ့အခါမှာလည်းဘုန်းကြီးတို့ရင်ဘက်ကပြောခဲ့ပါတယ်စိတ်ကိုအပြင်းမထွက်စေအောင်ဈဉ္ညာရှောက်ဈဉ္ညာရှောက်တဲ့ကခြေတော်ကိုကတ်ထားခြေလုံးရဲ့အောက်ပိုင်းကိုကတ်ပြီးတော့ရှောက်လမ်းညံတဲ့စိတ်ချင်းဖြစ်တတ်ပြီးတော့လှမ်းနေအဲမျိုးပေါ့ဈဉ္ညာရှောက်တဲ့အခါခြေတော်ညာဘက်ခြေတော်ကလှမ်းညာဘက်ခြေတော်ကဘယ်ဘက်ခြေတော်ကလှမ်းဘယ်ဘက်ခြေတော်က စိတ်ကိုပြည့်မထွက်အောင်ဒီလိုစိုက်ပြီးမှတ်ပြီးတော့အိန္ဒိယကိုလည်းငြိမ်ငြိမ်သက်သက်နဲ့ရှောင်းဟိုကြည့်ဒီကြည့်လက်လှုပ်ခြေလှုပ်တာမျိုးမလုပ်လက်ကိုရှိတ်လည်းပိုက်တာနောက်ကလည်းပိုက်တာမျက်စိကိုလည်းဟိုဒီဒီမကြည့်မိအောင်အိန္ဒိယငြိမ်ငြိမ်သက်သက်နဲ့တရားမှတ်နိုင်အောင်ရှေ့ကတော့6ပေကံတော့ပေါ့ခေါင်းကြီးကိုတားငုတ်ထားစရာမလိုခေါင်းနဲ့ကိုယ်ကမတ်မတ်ထားမျက်လောကို6ပေကံတော့ခြားကြည့်ပေါ့ မိမာကဈဉ္ညာလျှောက်တဲ့အခါဘုန်းကြီးတို့ခဏခဏပြောပြတာပါလဲဆိုမြေညီတဲ့နေရာမျိုးလည်းဖြစ်ရတယ်။မြေမညီဘူးဆိုတာဒီမြေကြီးတတိထားနေရတဲ့အမတ်တရားလွတ်တတ်တယ်။နောက်အနတ္တတွေကောင်းတဲ့နေရာမျိုးအနတ္တတွေသိနန်းဆုံနေတာမှလို့အဆင်မပြေဘူး။အဲကြောင့်အဲ့ဒါမျိုးနေရာတွေရွေးချယ်ပြီးရှုမှတ်ပါ။အဲ့လိုဈဉ္ညာလျှောက်လို့မှအရှင်ကံမိတဲ့စိတ်ကမပြောက်ဘူးဆိုရင်မြတ်စွာဘုရားဗာမိတ်နဲ့အိယာတွေကအိပ်ပြီးတော့ အိတ်တဲ့ခါကျလည်းအမှတ်တတိလေးနဲ့အိတ်ခိုင်းတယ်ညာဘက်ဆောင်းဘယ်ဘက်ခြေတော်ပေါ်မှာညာညာဘက်ခြေတော်ပေါ်မှာဘယ်ဘက်ခြေတော်တင်းအနည်းငယ်တင်းတတိနဲ့ညာနဲ့ပေါ့ဥဋ္ဌာဏတင်ညာထားပေါ့ငါဘယ်ချိန်ထားမယ်9နာရီထားမယ်၄နာရီထားမယ်9နာရီခွဲထားမယ်အစာရည်ပေါ့အဲလိုဥဋ္ဌာဏတင်ညာဒီလောက်ပြီးမှတကယ်အာဇာနည်ချင်းတွေမင်းတို့တတိထားပြီးအိတ်လိုက်ပါ အဲ့ဒီတတ်မှတ်ထားတဲ့ချိန်မှာဘုန်းကြီးတို့နိုးတတ်ပါတယ်တတ်မှတ်ထားတဲ့ချိန်မှာမနိုးများသောအားဖြင့်တော့9နာရီထားမယ်လို့တတ်မှတ်တိုင်း9နာရီမထိုးခင်နိုးတတ်ပါတယ်တခါတလေလည်းအတိအကျနိုးတတ်တယ်များသောအားဖြင့်စောစီကြိုနိုးတတ်တယ်7မိနစ်15မိနစ်လောက်အဲ့ဒီကကြာဘလို့ဖြစ်တတ်တယ်ဆိုဘုန်းကြီးတို့ဒီမှာဟိုစောစီပါတယ်ဆိုရင်ဒီနိုးစက်ကြီးပြန်ပိတ်ပြီးအိတ်လိုက်တာမျိုးအဲ့ဒါမျိုးမလုပ်အောင် နိုးလာတဲ့အခါမှာထပ်ပြီးပြန်မိန်နေတာမျိုးအိတ်နေတာမျိုးမလုပ်ပါနဲ့ဘယ်ညာပြောင်းပြီးပြန်ဣတာမျိုးမလုပ်ပါနဲ့အိယာအနေနဲ့မြန်ထားလိုက်ပါလို့မြတ်စွာဘုရားမိန်ဒါကတော့ဘုန်းကြီးတို့အချင်းငံမျိုးနဲ့ပတ်သက်ပြီးတော့ဟောသွားတဲ့တရားပါပြီးတော့ဆုံးကံဝတ်တွေလည်းဟောပါတယ်ပြီးတဲ့အခါကျတော့ဘာဟောလဲဆိုတော့စကားပြောတဲ့စကားပြောနည်းကိုလည်းဟောပါတယ်ယောဂီတွေဟာစကား ဘယ်လိုမပြောအောင်ဘယ်လိုပြောရတယ်ဒါလေးလည်းဒါကတော့ကောင်းတယ်ဗျဒါဘုန်းကြီးတို့တွေအကုန်လုံးလိုက်လာကျင့်သုံးရမယ်အရာလေးပဲနော်စကားပြောတဲ့ခါကျရင်သူဘာနဲ့စကားပြောဆန့်ကျင်မဲ့စကားမပြောအောင်ဆန့်ကျင်မဲ့စကားပြောရင်အငင်းခုန်နေဖြစ်တတ်တယ်အဲတော့အငင်းခုန်နေဖြစ်ရပြီဆိုစိတ်ကမငြိမ်တော့ဘူးသူကငြင်းလိုက်ကိုကငြင်းလိုက်ကိုကသူ့ကိုနိုင်အောင် ပြောဖို့စဉ်းစားတွေးရအကားများတော့သူ့အနိုင်ပြောဖို့အတွက် စိတ်တွေကတွေးတော့စဉ်းစားတော့စိတ်တွေမငြိမ်ဘူးပေါ့ဗျာစိတ်မငြိမ်တော့ဘာဖြစ်လဲအိန္ဒိတွေမှန်သမျှမဆောင်ထိန်နိုင်တော့မြင်စရာကြီးကြည်လိုက်တာ ကြားစရာကြီးနားထောင်လိုက်တာအနမ်းရှိအနမ်းအရာနမ်းရှိလိုက်တာစားစရာကြီးကောက်စားလိုက်တာဒါမျိုးပေါ့သုံးစရာကြီးသုံးလိုက်တာတွေးစရာကြီးအတွေးလည်းမျောနေတာဒါမျိုးတွေဖြစ်နေစိတ်ပြန့်လွင့်တဲ့ပုဂ္ဂိုလ်ကအိန္ဒိထိမ့်သိမ့်တာကြောင့်မရှိတော့ဘူး အင်းဒီထိမ့်သိမ့်ဆောက်ရှောက်မှုမရှိတဲ့ကောမြင်သမျှကြားသမျှနားသမျှစားစရာအာယုအတွေ့အထိအာယုတွေးစရာအောင်နေအကုန်လုံးလိုက်လုံးနေဘယ်တော့မှတမာလေးမရနဲ့တမာလေးမရနိုင်တော့ဘာသိညာမှမဖြစ်ပါဘူးဒါလည်းပြောနောက်ပြီးတော့မှမကောင်းတဲ့မိတ်ဆွေတွေကိုရှောင်ဖို့တိတ်ဆိတ်တဲ့နေရာတွေရွေးချယ်ပြအထောက်ဖို့တပါးပဲနေဖို့မိတ်ပါတိတ်ဆိတ်တဲ့နေရာဆိုဘုန်းကြီးတို့ လူတန်နေလူလုံးတဲ့တန်မျိုးတွေတိတ်ဆိတ်တဲ့နေရာမျိုးယူရတာပေါ့နော်သူသဖြင့်အန္တရာယ်ရှိတာတော့လူတန်နေလူလုံးတဲ့တန်เนี่ยဒါတော်တော်အန္တရာယ်ရှိတယ်ဒါလေးသတိထားဖို့ပါအဲတော့ဘုန်းကြီးတို့ဒီတုတ်ကရှင်မောမောကလံကိုလိုမြတ်ကြီးတရားရသွားတယ်ဗြဟ္မသောတာပန်ကရှင်သာရိပုတ္တရာကိုလိုမြတ်ကဟောလို့သောတာပန်ဖြစ်သွားတယ်အဲဒီမှာဆက်လက်ပြတော့သောတာပန်ဖြစ်ပြီးတပတ်လောက်နေတော့ ဒီတရားဟောတာပါပဲဒီတရားဟောတော့မြတ်စွာဘုရားဟောတဲ့တရားခုနကမကောင်းတဲ့မိတ်ဆွေတွေရှောင်ပြီးတော့တိတ်ဆိတ်တဲ့ငြိမ်သက်တဲ့လူသံသူသံတိတ်ဆိတ်တဲ့နေရာမျိုးရွေးချက်ထိုင်ဖို့ဟောပြီးနောက်ပိုင်းဟောပါတယ်ဟောပြီးနောက်ပိုင်းရှင်မောင်မောကလာမြတ်စွာဘုရားရှောက်တယ်အဓိကတော့ဒီတဏှာရဲ့ကုံရာပေါ့မြတ်စွာဘုရားတဏှာရဲ့ကုံရာနိဗ္ဗာန်ကိုအာယုံ အာယုန်ကြီးကိလေသာမှလွတ်သူတနည်းအားဖြင့်မညာဖွညာရအောင်ဟုတ်လားဘယ်လိုကျင့်ရမလဲမေးတာပါပဲချိန်ချုံပြောရင်အဲ့တော့မြတ်စွာဘုရားဗာမိတ်လေဆိုတော့ဒီတရားတွေပေါ်မှာရုပ်တဘာနာမ်တဘာပြောတယ်မှာပြောင်းမြန်ပေါ့မြဲတယ်အိဋ္ဌသူပတင့်နေတယ်အဲ့လိုဆင်ញင်နှလုံးမသွင်းနဲ့ဒုက္ခချမ်းသာတယ်လို့ဆင်ញင်နှလုံးမသွင်းနဲ့အတ္တ အတ္တကဝိညာဉ်ကောင်ရှိတယ်လို့ဆင်ញံနှလုံးသွင်းမှုမပြုတ်နဲ့ဒါလေးမိတ်ပြီးတော့ဗာဆက်မိတ်လဲဆိုဒီရုပ်တဘာဝနာမ်တဘာဝတရားတွေမှာအဓိကတော့ရုပ်တဘာဝတရားတွေပေါ့အဲ့ဒီရုပ်တဘာဝတရားတွေပုံမှာတရားသဘောအလုံးကိုယုံနာညာတပဋိညာဖြင့်သိရမယ်ဒါဟုတ်တယ်ရုပ်တဘာနာမ်တဘာတွေကိုပိုင်ပိုင်ခြားခြားသိရမယ်လို့ပထမဆုံးညာမှာပဲ ပြီးရကဒုတိယဘာဆက်ဟောလဲတိရဏပရိညာဒီကြောင့်ကျဆက်ဆက်ဖြစ်တဲ့ယုံနံဘာဝတွေအိဋ္ဌဒုက္ခနာတောင်မြင်အောင်မှတ်ရမယ်သိအောင်မှတ်မယ်ပြီးတော့ဒီတရားတွေကဘာပြောလို့ရလဲဆိုတော့ဘုန်းကြီးတို့ဖွင့်အပါရထကရာမှာလည်းတွေ့ပါတယ်ဒီအဲဒီတခြားထကရာတွေမှာလည်းတွေ့ရပေါ့ဒီတော့ရထကရာတွေမှာလည်းဘာတွေ့ရလဲဆိုတော့ ရှင်မမောကလ9ရက်မြောက်နေ့မှာအခုမကရတိုင်းကံလဝါလဆိုတဲ့ရွာမှာတရားတွေထိုင်နေအိမ်ငိုက်ညာဘက်မှာအိမ်ငိုက်နေတော့မြတ်စွာဘုရားကြွလာတယ်ကြွလာထိနာမိတာပဲပြောကြောင်းတရားဟောတယ်ပြီးတော့ဓကမထံတရားဝင်ဈာနာကျင့်သုံးလိုက်တဲ့ခါကျအထက်မဖို့ရောက်သွားတယ်ရသွားတယ်ပေါ့ဗျအဲဒီလိုနဲ့ယဟန္တာ ဖြစ်သွားတယ်ဒါပြောတော့ ဒါတော့ဘုန်းကြီးတို့တို့ပြောချင်တာတော့ဓကမထန်ရှုရင်းနဲ့ရှင်မောဘဂလကုလိုမြတ်ကြီးအရဟနာဖြစ်ပါတယ်လို့ဒါပြောချင်တာပဲအဲတော့တတိပဌာန်၄ပါးစလာလောင်းကဘုန်းကြီးပြောခဲ့တယ်အဲ့ဒီတော့ကဘာပြောလဲဆိုတော့တတိပဌာန်၄ပါးဘာလို့ရှုရလဲလို့မေးရင် ခန္ဓာ၅ပါးကိုရှုဖို့အတွက်သတိပ္ပံ၄ပါးဟောတယ်ပေါ့သတိပ္ပံ၄ပါးဘာလို့ဟောလဲမေးခန္ဓာ၅ပါးကိုရှုဖို့ဟောတယ် ခန္ဓာ၅ပါးဆိုရှုဘက်ခန္ဓာယုတ်တရားကိုရှုဖို့ယုတ်တရားကိုရှုရင်ယူဘက်ခန္ဓာကိုရှုရင် ရှုဖို့ကာနုပဒနာသတိပ္ပံဟောတယ်။အဲ့ဒီယုတ်တရားမှာလေယုတ်က28ပါးရှိတာပေါ့ဗျာ။မဟာဘုတ်၄ပါးတတ်ကြီး၄ပါးအတူတူပဲပေါ့ဗျာ။ပြီးတော့ဥပါဒာယုတ်24ပါးပေါင်းတော့ယုတ်28ပါး။ ဒီရှင်မမောကလံကိုလိုမြတ်တို့လည်းသူတို့ကတော့တကယ်ပါမီလူရှိတဲ့ပုဂ္ဂိုလ်တော့ဇန်တမာပတိရမှာပါပဲရလဲရခဲ့ပါလေတော့ဘိညာဉ်တကိုယ်နဲ့ပြည့်စုံတာဒါပေမဲ့လို့သူရှုတော့တော့ဓကမထာမရှိဓကမထာမြေတရားတော့ဒီဝိပဿနာတက်တက်ပဲရှုလို့ရတယ်သူကဇန်နေပါလေမရတခြားနည်းနဲ့ရသွားတဲ့သဘောရှိတယ်ဘာဖြစ်လို့သူကဒီဓကမထာရှုမှရင်လည်းတခုတော့ရှိတာပါလို့သူကပါရမီလူရှိတဲ့ပုဂ္ဂိုလ်ဓကမထာရှုမှရင်လည်းပဲအဲ ရတ္တမညာဖုန်ညာရတော့မကတိတ်တာဆံဆိုတာရှိတယ်။သူကဆံတွေကတခါလေးရမှာ။အဲ့လိုပုံကုန်မျိုးတွေရှိတယ်။ဒီလိုပုံကုန်လည်းဖြစ်နိုင်တော့။အဲ့တော့ခုဘုန်းကြီးတို့ဗာပြောချင်တာလဲဆိုတော့ရှင်မမောကလကုလမြတ်ဓကမတန်နဲ့ယဟန္တာဖြစ်တယ်လို့ဒီဓကမတန်ရှုနည်းလေးတွေပြန်ပြောချင်တော့အရင်ကလည်းပြောခဲ့ဥပါ။အဲ့တော့ကမ္မထံကဝိပဿနာရှုလို့ရင်နှစ်မျိုးဖြစ်နိုင်တာပေါ့နော်။နှစ်မျိုးပဲဖြစ်ပါတယ်။ယူဘခန္ဓာကိုယုံတည် တရားကိုရှုရင်ယုတ်ကမ္မထပါဗျာဝင်တဲ့ခန္ဓာသင်္ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဒီနာမ်ခန္ဓာ၄ပါးကိုရှုရင်နာမ်ကမ္မထဒီလိုနှမျိုးမှတ်ထားမယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်များကမ္မထနှမျိုးရှိပါတယ်နံပါတ်၄ကပါလဲယုတ်ကမ္မထနံပါတ်၄ကနာမ်ကမ္မထယုတ်ကမ္မထမှာလဲခေါင်းကြီးတို့ဇန်သမာဘနဲ့သွားတဲ့ပုဂ္ဂိုလ်များဆိုရင်တော့ရုပ်အားလုံးရှုလို့ရတယ်ဥပါဒနာ ယုတ်24ပါးဥပါဒာယုတ်24ပါးလို့ပါရှုလို့ရတယ်။ဇံမရတဲ့ပုဂ္ဂိုလ်များကြရင်တော့ဒီဥပါဒာယုတ်24ပါးကတချို့ယုတ်တွေရှုရခက်ဇံမရရင်မရှုနိုင်ဝိပဿနာတက်တက်သွားမယ်ဆိုရင်တော့ဓာတ်ကြီး၄ပါးရှုရတော့ဒါကြောင့်မို့ဝိပဿနာတက်တက်ရှုတဲ့ပုဂ္ဂိုလ်ကကမ္မဋ္ဌာန်းနှမျိုးရှိတယ်ယောဂကမ္မဋ္ဌာန်းနာမ်ကမ္မဋ္ဌာန်းယောဂကမ္မဋ္ဌာန်းကို ရှုမယ်ဆိုရင်ရုပ်ကိုရှုမယ်ဆိုရင်ဓာတ်သဘောတဘာဝပို့ပြီးထင်ရှားတယ်ဓာတ်သဘောတွေမြင်သိရင်ပရပတ်သဘောမြင်သိဓာတ်ဆိုတာသူ့သဘောသူဆောင်းတာပဲပူတဲ့သဘောအေးတဲ့သဘောလေးတဲ့သဘောပေါ့တဲ့သဘောသူ့သဘောသူဆောင်းပြတာဓာတ်ပဲအဲ့ဒီဓာတ်သဘောတဘာဝတွေမြင်သွားရင်တော့တကယ်အရှိတရားဗြဟ္မတတရားမြင်သွားတော့အရှိတရားကိုမြင်သွားရင်မရှိတဲ့ပညာငါးပါးယောက်ျားမိန်းမထင်တဲ့ပညာတရား အလိုလိုပျောက်သွားပါတယ်အဲ့ဒီအရှိတရားဖြစ်တဲ့ဓာတ်သဘောတဘာဝတွေအဋိစ္စဒုက္ခအနတ္တမြောင်မှတ်တော့ဝိပဿနာလို့ခေါ်တယ်အဲ့တော့ဘုန်းကြီးတို့တွေကဒီမှာဝိပဿနာ ရှုတော့မယ်ဆိုတော့ဓာတ်ကမ္မဋ္ဌာန်းရှုတော့မယ်ဆိုရင်ဓာတ်သဘောတဘာဝတွေပထမဆုံးဘုန်းကြီးတို့ကတော့သိထားစေခြင်းတယ်ဓာတ်ကြီးလေးပါပေါ့နော်ပဒဝီတာအာဝေါဒတေဇောဒဝါယောဒပဒဝီတာဆိုတာဘာပြောရလဲဆို ခုဘုန်းကြီးဒီလိုထိုင်းနေဆိုခုံပေါ်မှာမာမာတွေ့တယ်စထိုင်ကလာပြော့ပြော့တွေ့မာတဲ့သဘောလည်းပထဝီတာပဲပြော့တဲ့သဘောလည်းပထဝီတာပဲခုထိုင်းနေတဲ့ပုံကောင်များကိုယ့်ကိုယ်သတိထားခြင်းနောက်တစ်ခုခုပို့ကြည့်လာပေါ့ဒီလိုပို့ကြည့်လိုက်ချို့နေရာကျမ်းတာတွေ့ချို့နေရာချောတာတွေ့ကျမ်းတဲ့သဘောလည်းပထဝီတာပဲချောတဲ့သဘောလည်းပထဝီတာပဲပထဝီဆိုတာများသောအားဖြင့်သိကြတာမြေကြီးသိတာ မြေကြီးကိုပြောတာမဟုတ်နော်မြေကြီးကတဘာဝကိုကြည့်ကိုင်းတယ်ဘယ်ရာဟုတုပဲကြည့်ကြည့်စန့်ကြည့်မာတဲ့သဘောတွေ့မယ်ပြော့တဲ့သဘောတွေ့မယ်အဲ့ဒီရာဟုတုကိုပုတ်ကြည့်ကြမ်းတာတွေ့မယ်ချောတာတွေ့မယ်ခုတော့ခန္ဓာကိုယ်ပြောကြရအောင်ပေါ့ဗျာကိုယ်ခန္ဓာကိုယ်ပုတ်ကြည့်ကြမ်းတာချောတာတွေ့တယ်အဓိကတော့ဘုန်းကြီးတို့ကိုယ်သွားကိုပေါ့နော်ရှာနဲ့ပုတ်ကြည့်တာသွားထိတ်ဒီပုတ်ကြည့်ကြမ်းကြမ်းတွေ့ရဟုတ်လို့ပဇောင်ပုတ်ကြည့်ချောချောတွေ့တာကြမ်းတဲ့သဘောလည်းပထဝီဓာတ်ချောတဲ့သဘောလည်းပထဝီဓာတ်များ လေးတဲ့သဘောပေါ့တဲ့သဘောအသက်ကြီးလာပြီကျမကြီးမကောင်းလိုက်ဟိုထိုင်ရထလာလေးပိုတိတာချောတဲ့အဲပေါ့တဲ့သဘောဆိုတော့ဟုတ်လားလူတူတယောက်ဒီလိုလက်ညှိုးလေးနဲ့ဒီလိုလက်ခေါ်လိုက်ပေါ့မှာပေါ့သုံးဖို့ကျမကြီးကောင်းမယ်အရွယ်ကောင်းမယ်ဟိုသူတို့ဆိုပေါ့ဒါလေးတွေကိုအရင်ဆုံးသိထိုင်ကောင်းတယ်လေ့လာထားနော်အဲဒီကကျတော့ဘုန်းကြီးတရားရှိမှတကပိုးလို့ရ အာဘောဓဆိုတာယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောခန္ဓာကိုယ်ကြည့်နေပေါ့ဗျာကြည့်နေရင်ဟုတ်လားမျက်ရည်တွေယိုကျရင်ယိုစည်းတဲ့သဘောပေါ့နှာခေါင်းကနာရီတွေယိုကျတယ်ပြီးတော့ချွေးတွေယိုထွက်တယ်ကျင်ငယ်တွေယိုကျတယ်ဒါယိုစည်းတဲ့သဘောပြီးတော့ခါကျတော့ဘာဖြစ်လဲဆိုဒီပါဇက်ထဲမှာသိရည်တွေရှိတယ်တဖုံးရင်အာရုံပြလိုက်သိရည်တွေယိုကျလာဒါတွေကတော့ယိုစည်းတဲ့သဘောပဲ ဖွဲ့စည်းတဲ့သဘောဆိုတာအလုံးခဲတဏ္ဍာမို့လို့အခုဘုန်းကြီးတို့ဒီမှာသင်္ကန်းကြီးနဲ့ထောက်တာအဲ့မှာအလုံးခဲပုံသဏ္ဍာန်ခေါင်းကြီးတို့ထောက်တာပေါ့ဒါလုံးခဲပုံသဏ္ဍာန်တွေ့ထင်ရှားအောင်ပြောရရင်တော့ဒကာကြီးတို့ဒကမာကြီးတွေပေါ့ဒကာကြီးတွေလည်းတချို့ကကြချက်ပြုတ်တတ်တာဝါသနာပါအကြောကြောတာတို့မုံလောက်တာတို့ဂျုံမုံလေးတွေပဲမုံလေးတွေကိုရေနဲ့လုံးလိုက်အလုံးခဲဖြစ်သွားတာတခုစီကြည့်တဲ့အခါကျရင် အမုံလေးတွေပေါ့ ဘုန်းကြီးတို့ခန္ဓာကအဲ့တိုင်းကြီးဗျဒါကမသိခင်မို့ဒီလို လုံခဲကြီးတွေ့တယ်သေသွားရင်ဒီခန္ဓာကိုယ်ကြီးအရေးတွေထွက်သွားပြီးတော့၆ကလာ၆ကဖြည်းဖြည်းဖြည်းဖြည်းနဲ့အမုံဖြစ်သွားနော်အယိုးကလည်းဖြည်းဖြည်းနဲ့အမုံဖြစ်သွားပြီးပြေမွပြီးအမုံဖြစ်သွားတာဒါပဲအခုခန္ဓာကိုယ်ကြီးကိုရေးနဲ့လုံခဲတာဒီလုံခဲပုံစံတိုင်းတွေ့တယ်ဒါဖွဲ့စည်းတဲ့သဘောလို့ခေါ်ဒါလေးလည်းသိထားမယ် အဗုဒ္ဓရဲ့တဘာဝဘာလဲဆိုရေကိုပြောတာမဟုတ်ဘူးရေရဲ့တဘာဝကိုပြောတယ်ရေရဲ့တဘာဝဘာလဲရိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောတေဇောတရဲ့တဘာဝဆိုတာဘာလဲဆိုတော့မီးကိုဆိုလိုတာမဟုတ်ဘူးတေဇောတသဘောပူတဲ့သဘောဤတော့ခဏလေးကြည့်လိုက်ပြန်ဒီခါလေးပူတာတွေ့တယ်ဒီခါလေးအေးတာတွေ့တယ်အမျိုးလေးတွေဝါယောတဲ့သဘောတွန်းကန်တဲ့သဘောထောက်ထားတဲ့သဘော ။ဘောလုံးကြီးလေထိုးလိုက်တင်းတာကိုဘုန်းကြီးတို့ခန္ဓာကိုယ်မမကြီးပြန်တာဝါယုဒထောက်ထားတဲ့သဘောပဲ။အိမ်ကိုကြာထောက်ထားတယ်လို့တွန်းကန်တဲ့သဘောဆိုအသက်ရှူသွင်းလိုက်တယ်။တို့မီဝင်သွားတယ်ဒါကိုပြောတယ်နော်။ဒီတော့ဒါသဘောတဘာဝတွေရှုမဲ့ဆိုရင်ဒီတဘာဝလေးတွေကိုအရင်လေ့လာထားမယ်အဲ့ဒီအကုန်လုံးဓာတ်သောသဘာဝတွေပေါင်းလိုက်ဘယ်နှမျိုးရှိလဲဆိုပတဝီဓာတ်သဘာဝ6မျိုး အာဝဋ္ဌသဘာဝ2မျိုးဒေဇောတသဘာဝ2မျိုးဝါယောတသဘာဝ2မျိုးပေါ့ဟောဒီလိုခေါင်းကနေခြေတော်ခြေကောင်းခြေတော်ကနေကောင်းဒီကုလုံးခြုံကြည့်မယ်ဆိုရင်အဲ့ဒီ12မျိုးလုံးတွေ့ပါတယ်ဒါတမာရီအကောင်းတချို့ကြတော့ဘုန်းကြီးတို့တဏှာလည်းစိုက်ကြည့်တာရှိတယ်။မှာဖောင်းပြီးဆိုဝါယောတဝမ်ပိုက်ကိုကြည့်တာ။တဏှာလည်းစိုက်ကြည့်မယ်ဆိုရင်တော့ဒီ12မျိုးလုံးမတွေ့ဘူး။မှာမာရာတွေ့မယ်ဆိုကြောက်တာမတွေ့ဘူး။စန့်ကျင်မဲ့မတွေ့ဘူး ပြောတာတွေ့မာတာတွေ့မတွေ့ဘူးကြားတာတွေ့ချောတာမတွေ့ဘူးချောတာတွေ့ကြားတာမတွေ့ဘူးလေးတာတွေ့ရင်ပေါ့တာမတွေ့ပေါ့တာတွေ့ရင်လေးတာမတွေ့ဘူးပူတာတွေ့ရင်အေးတာမတွေ့အေးတာတွေ့ဘူးအဲ့လိုဆန့်ကျင်ဘက်တွေဖြုတ်လိုက်ရင်၈မျိုးပေါ့တဏှာနဲ့ဆန့်ကျင်၈မျိုးပဲတွေ့နေတယ်ကြားတာမတွေ့ဘူးဒီလိုလည်းမှတ်တယ်ပြီးတော့ဓာတ်သဘောတဘာဝတွေကဘုန်းကြီးတို့ပဋ္ဌာန်းပစ္စည်းပေါ့ဘုန်းကြီးတို့ဒီဓာတ်ကမ္မဋ္ဌာန်းပြောတဲ့အချိန်မှာပဋ္ဌာန်းပစ္စည်းဘုန်းကြီးတစ်ခါပြောခဲ့ပါနော်ဒီမတ်စုတွေလည်းအဲ့တော့ကပေးခဲ့ပါ တကယ်လို့အဒီမတ်စုလေးတွေကိုယ့်အရကိုပြန် print ထုတ်ကြည့်ပေါ့နော်အဲဒီကတော်တော်များများရခဲ့တဲ့ပဋ္ဌာန်းပစ္စယနေတာပါဠိတွေဒါတွေကဟိုဓကမတမှတ်တဲ့ပုဂ္ဂိုလ်ဝါယုဒမှတ်တဲ့ပုဂ္ဂိုလ်တွေတော်တော်များတဲ့အတွက်ဘုန်းကြီးတို့ဒါကိုသိချပြန်ပြောရတယ်ကျော်မှတ်တာမှတ်နေရတော့ဟောင်းပေမှတ်ပေမဲ့လို့လေဘာကိုမှတ်နေတယ်ဆိုတော့သူအတိတိတိကျကျဘောင်းနဲ့ပိန်နဲ့ပဲလုံးတယ်အဲ့ဒါမျိုးဖြစ်တယ်အဲ့တော့ ပဋ္ဌာန်းပစ္စယနေတာပေါ့နော်ဒကာကြီးတွေဓမ္မကြီးတော်တော်များများရဖို့ပဲစတ္တရောမာဟုဒါအញ្ញံမញ្ញံသာဇာတာပစ္စည်းနာပစ္စည်းရောမာဘုတ်၄ပါးဆိုတော့ဓာတ်ကြီး၄ပါးအတူတူဖြစ်ပြီးကျေစုပြုတယ်ဆိုလိုတာသူတို့ကတစ်ခုနဲ့တစ်ခုတစ်ခုကြည့်နေတစ်ခုကအတူတူဖြစ်နေတော့တိတိုင်းနဲ့ပြောတာနော်မာဘုတ်၄ပါးဆတ္တရောမာဟုဒါအញ្ញံမញ្ញံပစ္စည်းနာပစ္စည်းရောမာဘုတ်၄ပါးအချင်းချင်းကျေစုပြုတယ် ဆရတော်မဟာဘူးလားအညံမြညာနေတရားပစ္စိနာပစ္စယောမဟာဘုံလေးပါချင်းချင်းအမိပြုပြီးတော့ခြေစုပြုတယ်ဒါကဘုန်းကြီးတို့ပြစ္ဆာနေတဲ့ဒါဒါတကကြီးတွေဓမ္မကြီးတော်များရဘူးဒီတဲ့ပုံရှင်းတာကြတော့ပညာဝရပုံရှင်းတယ်ပညာဝရကြဘာဟောလဲဆိုဧကမဟာဘူတံတိဏနာမဟာဘူတနံသာဇာတပစ္စိနာပစ္စယောဓာတဘာရဲ့သဘာဝကြည့်နေရင် တိဏ္ဏမာဝေဓာတ်သုံးပါးတဘာဝသာစာတဲ့အတူတူကဖြစ်နေတဲ့အတွက်သိနိုင်တယ်ပြောတချို့ဤတွေကြဒီဝါယောဓာတ်ကိုကြည်တယ်ဝါရောကြည်ရင်းနဲ့ဇဏတတ်တွေအတူတူကဖြစ်တော့သိနိုင်တယ်ဝါယောဓာတ်ဆိုတာဘာလဲတွန်းကန်တဲ့ပြောထောက်ထားတဲ့ပြောတွန်းကန်တဲ့ပြောကြည်ရင်းနဲ့ဘာတွေ့မလဲအဲစာစားပြီးသားပိုက်ကြီးလေးလာတာခါကြစာစာတွေတင်းနေဘက်ကလေးတာပူတဲ့ຢာတွေသူဟာခန္ဓာဝိယပူတာချွေးတွေထွက်တာအများကြီးတွေ့တယ် ချွေထွက်ပြီးယိုစီးတာလို့ညတင်းဆုံးသွားဖောင်းဆုံးတာမာသွားတာတောင့်သွားတာတင်းသွားတာဒီသဘောတွေတွေ့တော့ကြည်တာတော့ဝါယောဒတုံးကံတဲ့ဘောတစ်ခုပဲကြည်ဇန်နတတည်းအတူတကွဖြစ်နေတဲ့အတွက်ကျေစုပြုတ်နေတဲ့အတွက်သိနိုင်တယ်ဘုရားကအဲ့ဒါဟောတာဧကမာဝုဒ္ဒံဒိဏနာမာဝုဒ္ဒနာအာဇာတပိတယောမာဝုဒ္ဒဧကတမာဝုဒ္ဒသာသာဇာတပိစေနာပိစေဓာတ်သုံးပါးရဲ့သဘာဝကြည်နေရင် ကျန်တဲ့ဓာတ်တော်သဘာဓာတ်သဘာဝကအတူတူဖြစ်တဲ့အတွက်သိနိုင်တယ်။တွေးမာဟုတာ တွေးနနာမာဟုတာနာ သာဇာတာပစ္စည်းနာပစ္စည်းဓာတ်နှစ်ပါးရဲ့သဘာဝကြည့်နေကျန်တဲ့ဓာတ်နှစ်ပါးရဲ့သဘာဝအတူတူဖြစ်နေတဲ့အတွက်တူတူဖြစ်ပြီးကျေစုပြုနေတဲ့အတွက်သိနိုင်တယ်။ဒါလေးမှတ်ထားနော်။ဓာတ်ကပလန်ရှုတဲ့ပုဂ္ဂိုလ်။အဲတော့ဝါယောဒရှုတဲ့ပုဂ္ဂိုလ်များကိုပြန်ပြောပါမယ်။ဝါယောဒရှုတဲ့ပုဂ္ဂိုလ်များကြတော့ ဝါယောဒဆိုတာကဒုက္ခနဲ့သဘောထောက်ထားတဲ့သဘောကြည့်ကြည့်တဲ့အခါကျဒီဝါယောဒသဘောကထင်ရှားတဲ့နေရာပေါ်တယ်နော်အခါဒီလေးများသောသူကထင်းနေကြဒါရှင်ဖောင်းလေးပေါ့ရှေ့နောက်ပဲဖောင်းနေပိန်နေဖောင်းနေဒီလိုထင်းနေတာဘိုက်မှာပဲဖောင်းတယ်ဘုဒ္ဓကာရီကအထက်နားလေးဘိုက်ထက်ကလည်းဒီလိုထင်ရှားတဲ့နေရာပေါ်တဲ့ဝါယောဒဆိုခါဒီလေးကြတော့ဒီလိုထက်အောင်ဖြစ်နေရတယ်ဖြစ်တယ်ခါကြတော့ဒီလိုလဲနေတာလည်းတွေ့တယ်ခါကြတော့ဒီလိုချက်ချစ်ကသွားနေရတယ်မျိုးစုံတွေ့လို့ မာယုဒသဘာဝကအကောင်းတဲ့အတိုင်းပေါ်မယ်အကောင်းရင်အကောင်းတဲ့အတိုင်းဘုန်းကြီးကလိုက်မှာဘုန်းကြီးဂတိလေးမထင်မှတ်တဲ့နေရာပါခြားနေရာတွေမှာသွားပေါက်တာပေါ်တဲ့နေရာမှာပဲဘုန်းကြီးတို့ကသတိထားကြည့်အောင်တော်တော်များများယောဂီတွေဘယ်လိုဖြစ်တတ်လဲဆိုတော့ကိုတွေ့နေကြနေရာမတွေ့ဘဲနဲ့ခြားနေရာတွေ့တာဟာအာတော့ကမ္မထချုမှတိုင်းလွဲကုန်ပြီဆိုဘာလုပ်လဲဆိုအဲ့ဒီပေါ်တဲ့ဖြစ်တဲ့နေရာဖြောက်ဖြောက်ပြီးတော့ဘုန်းကြီးတို့ တခြားဟိုမှတ်နေကြနေရပဲအတင်းဆွဲမှတ်ခိုင်းတာမျိုးဖြစ်အဲ့ဒါမျိုးမလုပ်ဖို့အရေးကြီးတာနော်အဲ့တော့ဒီမှာဝိပဿနာရှုနည်းလေးနည်းနည်းပြောမယ်ပထမဆုံးဘုန်းကြီးတို့ကဒီရုပ်ကိုရှုမယ်ဆိုရင်ဝိပဿနာတက်တက်ရှုတဲ့ပုံကောင်များရုပ်ကိုရှုမယ်ဆိုရင်ဒီဓာတ်တဘာဝတွေပုံမြင်လွယ် ဝိပဿနာတက်တက်ရှုတဲ့ပုဂ္ဂိုလ်ရုပ်ကိုယူမယ်ဓာတ်ဘောကိုမြင်အောင်ရှုဓာတ်ကြီးလေးပါလွယ်အောင်ကျန်တဲ့ကြားတွေဘာမှမရှိပါလားဒါမျိုးမြင်အောင်ရှုရအောင်အဲတော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်များနံပါတ်1တဘာဝလက္ခဏာမြင်အောင်ရှုရမယ်သိခဏတော်အောင်နော်ဒါတွေကဒီရှုခွင်းရှုခွက်တွေပိုင်းရောက်တော့ဘုန်းကြီးတို့ဟိုကျန်တဲ့ဝိတုကြောင့်လို့စိတ်ဝင်စားစရာဒါကြီးမကောင်းသိခဏတော် ရှုကျင်တဲ့ပုံစံများအတွက်ကတော့အဲထောက်ကိုပြုပါလိမ့်မယ်။ဝိပဿနာရှုပြီးဆိုနံပါတ်1သဘာဝလက္ခဏာမြင်အောင်ရှုရမယ်။ရုပ်ရှုရုပ်သဘာဝမြင်အောင်ရှု၊နာမ်ရှုနာမ်သဘာဝမြင်အောင်ရှု၊ရုပ်ဆိုရင်ခုနဓာတ်သဘာဝတွေမြင်အောင်ရှု။ဒါလေးမှမယ်။နောက်သဘာဝက2မျိုးရှိတယ်။ရုပ်သဘာဝနာမ်သဘာဝ။နောက်ကြောင်းကျိုးသဘာဝ။ရုပ်သဘာဝနာမ်သဘာဝမြင်အောင်ရှု။ရုပ်သဘာဝနာမ်သဘာဝတွေရှုတတ်သွားပြီဆိုဘုန်းကြီးကနည်းနည်းလေး ဒီအသိဉာဏ်တွေရင်းတန်လာပြီဆိုဘုန်းကြီးကကြောင်းကျိုးတဘာဝမြင်အောင်ကမ္မထဆရာသင်ပေးရအခုဘုန်းကြီးပြောတယ်ဆိုဟောတယ်လို့ပြောချင်တဲ့စိတ်ကြောင့်ပြောတာပြောချင်တဲ့စိတ်ကအကြောင်းအတန်နေထွက်လာအကျိုးဒါကဘုန်းကြီးဗာပြန်ရှင်ဟောဒီဓမ္မတွေကိုငါဘာတွေသင်ပေးနေရတော့ဘာတွေဟောနေရတော့အဲ့ဒီခါကျတော့အတန်ကအကြောင်းဖြစ်သွားနောက်ကသိတဲ့စိတ်ကအကျိုးဖြစ်သွားနည်းနည်းလေးတမာရီအကောင်းလိုက်ဒီကြောင်းကျိုးမြင်အောင်ဘုန်းကြီးကသင်ပေးရတယ် သွားတော့မယ်ဆိုသွားကျင်တဲ့စိတ်ရင်ဖြစ်တယ်လှမ်းတော့ပဲဆိုလှမ်းကျင်တဲ့စိတ်ရင်ဖြစ်တယ်လှမ်းကျင်တဲ့စိတ်ကြောင့်မို့ဒီစိတ္တဝါယောတာပြဒီလိုတွန်းထိုးပေးလိုက်နော်စိတ်ကြောင့်ကိုစိတ္တယုတ်တွေဖြစ်တယ်စိတ္တဝါယောတဖြစ်တယ်ပေါ့ဝါယောတသွားတွန်းကန်ပေးလိုက်တာတကယ်လို့လေဖြတ်သွားမယ်ဆိုဘလောက်ပဲသွားကျင်တဲ့စိတ်ရှိလို့နေခြေောက်ကြီးကမရွေးတော့အဲ့ဒါဆိုပုံသီးပါဒါကြောင့်မို့ ရုပ်တဘာဝနာမ်တဘာဝတွေဘုန်းကြီးတို့မြင်လာပြီဆိုဒီယောဂီပုဂ္ဂိုလ်ကိုဘုန်းကြီးတို့တွေကဘာသင်ပေးရလဲသွားကျင်တဲ့စိတ်စိတ်ဦးလေးပေါ့လေသိအောင်ရှုခံစိတ်ဦးလေးရှုမယ်သွားကျင်တဲ့စိတ်စားကျင်တဲ့စိတ်ထိုင်ကျင်တဲ့စိတ်ဒီစိတ်ဦးလေးရှုနိုင်မယ်ဆိုရင်ကြောင်ကြိုးကမြင်တယ်ကိုယ်ကျင်တဲ့စိတ်ဆန့်ကျင်တဲ့စိတ်အဲ့လိုရှုခံအဲ့ဒါတွေကြည်တတ်ရင်ကြောင်ကြိုးသဘာဝမြင်တယ်ပြောမှတ်တာဘုရားက ဝိပဿနာတက်တက်ရှုတဲ့ပုဂ္ဂိုလ်များနံပါတ်1သဘာဝမြောင်ရှုပါရုပ်ဆိုရုပ်သဘာဝမြောင်ရှုနာမ်ဆိုနာမ်သဘာဝမြောင်ရှုစိတ်ဆိုအာယုံသိတဲ့သဘောလေးဖတ်တာဆိုအာယုံတွေးကြည့်ပြတဲ့သဘောလေးဝေဒနာဆိုအာယုံခံစားနေတဲ့သဘောလေးသိညာဆိုအာယုံမှတ်သားနေတဲ့သဘောလေးဒီသဘောလေးတွေမြောင်မှရှုပါကြောင်းကျုပ်သဘာဝတွေမြောင်ရှုရင်ဒါပထမဆုံးဝိပဿနာဉာဏ်ဖြစ်တော့နောက်ကြောင်းကျုပ်သဘာဝ အဲယုံနံသဘာဝတွေမြင်ဒါပထမဆုံးဝိပဿနာဉာဏ်ဖြစ်တယ်အဲဒီယုံနံသဘာဝတွေမြင်သွားပြီးနောက်ထပ်ခြင်စိတ်ရှိဥလေးတွေမှတ်ခိုင်းမှတ်လာရင်ကြောင်းကျိုးသဘာဝတွေမြင်သွားလိမ့်မယ်ဥပမာဘုန်းကြီးကြည်နေတယ်ဆိုရင်အကြောင်းကပါလဲကိုမျက်စိကလည်းကောင်းရှိက အစင်းအာယုံကလည်းရှိလို့ဒါမြင်တာပဲကိုမျက်စိကမကောင်းရင်လည်းဘုန်းကြီးကိုမမြင်ဘုန်းကြီးလည်းဒီမကြီးတို့မြင်မျက်စိမကောင်းရင်မျက်စိကအကြောင်းပဲ ရှေ့ကအစင်းအာရုံပဲအကြောင်းပဲအဲ့ဒီနှစ်ခုပေါင်းစုံလာတဲ့ကမြင်သိစိတ်ဖြစ်တယ်။နောက်မြင်သိစိတ်ကအကျိုးပဲ။ဒါမျိုးပေါ့။အတန်လည်းဒီတိုင်းပဲ။ကိုကနားကောင်းမယ်။ဘုန်းကြီးတန်ကလည်းရှိနေမယ်ဆိုဒီအတန်နဲ့နားပေါင်းလိုက်တဲ့ခါကျနားမှလာထိခိုက်လိုက်တဲ့ခါကျအတန်ကြာဒါဘာဘာတရားတွေဟောနေတယ်ဒါပစုတန်ပဲ။ကြာသိစိတ်ကအကျိုးပေါ့။နားနဲ့အတန်ကအကြောင်းပဲ။ အာယုန်ဒီမှာလည်းအကြောင်းကျိုးခွဲလို့ရတယ်ဘယ်အရာမဆိုအကြောင်းကျိုးခွဲလို့ရတယ်အဲ့လိုဖြည်းဖြည်းချင်းဘုန်းကြီးကတစ်ဆင့်ချင်းတစ်ဆင့်ချင်းနားလည်အောင်သင်ရနံပါတ်1ကပြန်ပြောပါမယ်တဘာဝလည်းဝိပဿနာတက်တက်ရှုမယ်ဆိုရင်တဘာဝလက္ခဏာမြင်အောင်ရှုပါနံပါတ်2ကကျတော့တာမညလက္ခဏာမြင်အောင်ရှုရမယ်ကြောင်းကျိုးဆက်ဖြစ်နေတဲ့ယုံနာတဘာဝတွေအနေစာပေါ်ပြီးပြောဖြစ်ပြီးဖြစ်တဲ့အနေစာမြင်အောင်ရှုရဒုက္ခခံခဲ့တဲ့သဘောမလို့ရင်းတဲ့သဘော ဒုက္ခကိုမြင်အောင်ရှုရအနတ္တကိုဖြစ်လို့မဖြစ်ဘူးသူဖြစ်ချင်လို့ဖြစ်တဲ့သဘာဝကိုမြင်အောင်ရှုရဒါကြောင့်မို့တာမညာလက္ခဏာမြင်မြင်အောင်ရှုတယ်ဆိုတာဘာပြောလဲအနေစာဒုက္ခအနတ္တမြင်အောင်ရှုတာပြောတယ်အဲ့တော့ဘုန်းကြီးတို့တာမဲကြည့်လိုက်ပြီပေါ်ပြီးပြောက်သွားတာပဲဘုန်းကြီးသားနားထောင်တယ်ဒါပဲကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ဒီမြင်တာပဲဖြစ်ကြားတာပဲဘုန်းကြီးသားနားထောင်အတန်ရနားရဒီနှစ်ခုပေါင်းရင်ရောက်ကြားသိစေဖြစ်တယ်ကြောင်း အတန်နဲ့နားလည်းအတန်နဲ့ပြောက်သွားတယ်ဇာတိစိတ်လည်းပြောက်သွားအကြောင်းကိုကြုံဒီကုလုံးပြောက်သွားအဲ့ဒါအနေဆာတခါဘုန်းကြီးတို့ဒီနေရာမှာဗာပြောရလဲဆိုတော့ဒီမေဂိယတုတ်တို့ဘာလို့ဘုန်းကြီးဟောဟောပြီးသွားပါလဲအဲ့ဒီတော့ကဗာပြောလဲမေဂိယမထေတို့ကြတော့သူတို့ကတော့ဉာဏ်ကောင်းတာတကယ်ကိုလည်းနောက်ပိုင်းဒီတရားတွေနာပြီးရဟနာဖြစ်သွားဘုရားဘာဟောလဲဆိုတော့အနေဆမြင်အနတ္တမြင်တယ် ဒုက္ခမြင်အနတ္တမြင်တယ်ဒီလိုလည်းဟောတာဘုန်းကြီးကယောဂီတွေကိုဘာပြီးဘာပြန်ပြောရလဲဆိုခုပြီးဘုန်းကြီးအတန်နားထောင်ကြည့်လိုက်ပါအတန်ကတော့ကြားပြီးပြောပေါ်ပြီးပြောပေါ်ပြီးပြောဒါတော့နေစာပဲဒီအတန်ကြားရုံနဲ့ဘုန်းကြီးတို့စိတ်ထဲမှာဒုက္ခလို့မြင်လိုက်သလားအနတ္တလို့မြင်လိုက်သလားဒါကြတော့ကိုယ်ဉာဏ်နဲ့ကိုယ်ပြန်ချင်းချင်ရတယ်နော်မမြင်သေးဘူးဆိုမြင်အောင်ရှုရတယ်ဒါပြောချင်တယ်ဆရာသမားဟောတာတော့ကျေနပ်မနေဘူး တချို့ယဟဆရာသမားအနေစားမြင်ဒုက္ခမြင်ဟောကိုလည်းရောမြင်လိုက်တာတကယ်တမ်းကျကိုကမမြင်ဘူးအဲ့ဒီပြဿနာပေါ့ဗျာကျတို့ဖြစ်နေကြဆရာသမားတွေကလည်းဟောမှာခုနမေဂိယတုတ်တာအဲ့တိုင်ဟောတာတော့မာစီဆရာတော်ကြီးဟောတာတွေ့တယ်ဂျန်နမိုးကိုဆရာတော်ကြီးတို့ဟောတာတွေ့တယ်ဒါကြောင့်ဘုန်းကြီးတို့ကမ္ဘာန်းဆရာတွေလက်တွေ့ဘိုင်းမှာကြာတရားစစ်တဲ့ခါအဲ့ဒီပိုင်းတွေပြန်မေးလိုက်တယ်မေးတဲ့ခါတော်တော်များများမတွေ့တာမမြင်တာများမမြင်ရှုဖို့လိုပါတယ်ဒုက္ခကိုလည်းရှုဖို့လိုပါတယ် အနတ္တကိုလည်းရှုလို့လို့နော်တယောက်နဲ့တယောက်တော့ဉာဏ်မတူဘူးပေါ့ဗျာအဲ့တော့ကိုညာအဆင့်ကိုယ်တိုင်ချက်အသစ်ဆုံးဖြတ်ပါဆိုဆရာတော်ကြီးတွေမိန့်ထားတဲ့စကားကိုညာရဲ့အခြေအနေကိုညာရဲ့အဆင့်ကိုယ်တိုင်ဆုံးဖြတ်ပြီးကျင့်ဖို့ရည်ကြည်တယ်ဒါမျိုးမှတ်တာနော်နံပါတ်1သဘာဝလက္ခဏာမြောင်ကြည့်ပါရုပ်သဘာဝနာမ်သဘာဝအကြောင်းကျုပ်သဘာဝနံပါတ်2တာမညလက္ခဏာကိုမြင်အောင်ကြည့်ပါကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာသဘာဝတွေအနေဆဒုက္ခနာတမြင်အောင်ကြည့်ပါ နံပါတ်3သင်္ကတလက္ခဏာတွေမြင်အောင်ကြည့်ပါသင်္ကတလက္ခဏာကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာဘာဝတွေရဲ့အစပိုင်းမှာတော့သူကတစ်ခုတည်းပဲမြင်တတ်တယ်တစ်ဖောင်းနဲ့တစ်ပိန်နဲ့ဟိုဝင်လေထွက်လေဆိုတရှူတဲ့တဆိုင်တဲ့နောက်တမာရီအားကောင်းလာတဲ့ခါကျတော့လေဒီဟိုကိုစိတ်ကဝင်လေလို့ပြီးနေသူကမပြီးသေးပြေးပြေးချင်းဝင်လာအဲ့မှာအစလည်းဆိုဥပထေပင်တွေ့ထွက်လေလို့စိတ်ကပြီးနေသူကမပြီးသေးပြေးပြေးချင်းထွက် ဖောင်းတယ်ဆိုရင်တော့ဆိုတဖောင်းနဲ့ဖောင်းတယ်ပိန်တယ်ဖောင်းတယ်ပဲတဖောင်းနဲ့တပိန်နဲ့ပဲနောက်တမာရီရင့်တန်လာတဲ့အခါကျတော့ဒီတဖောင်းနဲ့တပိန်နဲ့မှအများကြီးတွေ့တယ်ယုံနာဖြစ်ပြတယ်ဥပတိပင်ပေါ့ဆလည်းဆိုအများကြီးတွေ့အဲ့ဒီနေရာမှာတော့ဘာနဲ့ဥပပေးကြလဲဆိုပရွက်စိတ်ကြောင်းတို့ခါချင်းအတန်းကြီးတွေပေါ့နော်ခလန်းသွားနီဒီရဲ့အတန်းကြီးတစ်ကောင်တစ်ခုတည်းထင်တာနီးနားသွားမှတစ်ကောင်တစ်ကောင်တစ်ကောင်တစ်ကောင်ကြီးသွားတာကိုယ်စိတ်သေးသေးလေးတွေပေါ့ အဲ့ဒါကြည်လိုက်လို့ရင်ပို့သဘောပေါက်အဲ့ဒီတိုင်ပဲဘုန်းတော်ဒီယုံ nant တဘာဝတွေဟာတမာရီအောင်မကောင်းငယ်တခုတည်းပဲထင်တယ်နောက်ကြအများကြီးတွေ့တာဘုန်းကြီးအတန်လည်းဒီတိုင်းပဲတမာရီအောင်မကောင်းငယ်တတန်လည်းပဲနောက်ကြဒီအတည်းအတန်ကြီးအများကြီးပဲဘုန်းအများကြီးတွေ့တယ်အဲ့ဒီကကြဘုန်းကြီးကဘလို့မှခံရတယ်တချို့ကြဒီတဖောင်းနဲ့တပိန်နဲ့မှအများကြီးတွေ့လာပြီခြေလမ်းတလမ်းမှအများကြီးတွေ့လာပြီဆိုဘုန်းကြီးကဘာလို့ခံရလဲဆိုကြားတဲ့အာယုန်တွေမှခံတယ်စားတဲ့အာယုန်တွေမှခံတယ် အတန်တစ်ခုဒီမှာယထာဇံခုနဘုန်းကြီးအိမ်ဒီကျောင်းကအင်တာနက်မကောင်းလို့အိမ်မှာလာပြောနေအင်တာအိမ်ကယထာဇံဖြတ်ဖြတ်တော့အဲ့ဒီလိုခဝူးရဲ့အတန်ကအာယုံပြုပြီးမှတ်ခိုင်းရတယ်ဒီယောဂီကတဖောင်းနဲ့တပိန်နဲ့ဖြစ်ဖြစ်တဖောင်းတပိန်နဲ့ဖောင်းတာတွေအများကြီးတွေ့မယ်ပိန်တာတွေအများကြီးတွေ့မယ်ဝင်လေထွက်လေတရှုတရှိုက်တွေမှာအများကြီးတွေ့လာပြီဆိုရင်ဝိပဿနာရှုတဲ့ပုံကောင်များတင်လာပါလက်ဖြာကြရင်ခက်လန်းလန်းကလည်းအမြဲမပြတ်ကြားနေတဲ့အတန်တကူမှတ်ကြည့်စမ်း ဘလို့ကြားလဲပြန်ပြောပြနတ်ပြစားတဲ့တောက်တဲ့ခါမှာတခြားဝါစာကြည့်တခြားမှတ်ကြည့်ဘလို့မြင်လို့ဘလို့တွေ့လဲနော် तू ကဘယ်အာယုံမဆိုဒီလိုမြင်ရမယ်တခုတည်းကိုမြင်ရမယ်အဲ့ဒါကြမှာသိကြတယ်အာယုံတခုတည်းသွားဆုံးဖြတ်လို့မရဘူးပေါ့တချို့ကြအောင်ဒီကဒါဗာညာညာညာညာညာညာပြီဒီလိုဆုံးဖြတ်လိုက်တဲ့အခါမှာလွဲချော်မှုတွေဖြစ်နေတယ် အဲ့ဒါလေးတတိပေးခြင်းတော့နော်အဲ့လိုသင်္ကတလက္ခဏာမြင်မြင်အောင်ရှုသင်္ကတလက္ခဏာမြင်မြင်လိုက်ဆိုတော့ဥဒ္ဒပညာနောက်ပိုင်းတော့မှမြင်ပါအဲ့ဒီခါကျထင်းထင်းရှားရှားမြင်အသိဉာဏ်နဲ့ခတ်သွက်သွက်ပေါ့ခတ်သွက်သွက်ပေါ့ဘလောက်ပေါ်ပေါ်အသိဉာဏ်နဲ့လိုက်နိုင်တယ်သိတယ်ပေါ်ရအောင်ဘလောက်မြန်မြန်အတိကပ်ပြီးမှတ်နိုင်တယ်ရှုနိုင်တယ်ဒါမျိုးမှတ်ထားမယ်အဲ့တော့ရှင်မောဂလကုရောမြတ်ကျဒီဓကမ္မထာကိုဒါတော့အခြေခံရှုနည်းပေါ့ဗျာ ဓကမဏနေရှုမှတ်ရင်လည်းရဟန္တာဖြစ်တော်မူတယ်ဆိုတာမိတ်ပါတယ်အဲ့ဒါလေးကိုပြောချင်လို့ဘုန်းကြီးတို့တရားကိုထပ်နော်ဒီနေ့ခေါင်းစည်းပေးထားတာကဘုန်းကြီးတို့အဲ့မှာကြံသေးတယ်ပေါ့နော်ထိနာမိတ်တာပဲကြောက်ကြောင်းတရားတွေကပရမကဘုန်းကြီးတို့မာသီပြန်ပါဠိတော်လိုကြတော့ဘုရားဘာဟောလဲဆိုတော့ထိနာမိတ်တာတွေပဲဖြစ်လာရင်ဒါကိုသိပြီးမှမှားတယ်နော် ပါဠိတော်ကြီးကဆင်ញံနှလုံးသွင်းတာယောနိတော်မနိတိကာရယောနိတော်မနိတိကာရဖြစ်ရင်ဌိနာမိတာမဖြစ်ဘူးရှုမှတ်တိုင်းဌိနာမိတာမဖြစ်ဘူးမရှုမှတ်တိုင်းအာယောနိတော်မနိတိကာရဖြစ်နိုင်တော့ဌိနာမိတာဖြစ်တယ်ပြီးတော့ဌိနာမိတာရှုတော့မယ်ဆိုရင်အိတ်ချင်ငိုင်မိတဲ့စိတ်ကိုသိပြီးမှရှုပါနော်အိတ်ချင်ငိုင်မိတဲ့စိတ်ဆိုတာဘာလဲဆိုတော့ဌိနာမိတာစိတ်ပါဒီစိတ်လေးကဘယ်ချိန်ဖြစ်လဲမေးရင်အိတ် မပျော်ခင်လေးမှဖြစ်တယ်အိပ်ပျော်သွားရင်ဘဝင်စိတ်အိယာနိုးစားချိန်လေးမှလည်းဖြစ်တယ်အဲ့ဒီစိတ်လေးကိုသိပြီးမှဒီဌိနမိတ်တာနိဝေနာလေးကိုမှတ်ရဒီဌိနဝရနေကမှတ်နေရင်တတိညာနဲ့သိတာခေါ်တာပေါ့ဗျယုံနေတော်မူတွေကတော့ဆင်ញင်နှလုံးသွင်းတိုက်ရင်ဌိနမိတ်တာမဖြစ်ဘူးဆင်ញင်နှလုံးသွင်းမှု မတိုက်ရင်တော့အာယုန်ိတော်မူတွေကတော့ကြောင့်ဌိနမိတ်တာဖြစ်တယ်ဒါလေးမှတ်ထားအောင်ဒီဒီတော့မှတော့သူကဘယ်လိုမိတ်တာလဲဆို ထိနာမိတာဖြစ်လာထိနာမိတာကိုလည်းသိရမယ်ထိနာမိတာဖြစ်ကြောင်းတရားကိုလည်းသိရမယ်ထိနာမိမိတာမဖြစ်ရင်လည်းမဖြစ်တာလည်းသိရမယ်မဖြစ်တဲ့အကြောင်းကိုလည်းသိရဖြစ်တာနဲ့ဟိုမဖြစ်တာဒါသိရမှာထိနာမိတာဖြစ်တယ်ဆိုတာကဆင်ញနှလုံးသွင်းမတက်လို့ဖြစ်တာပဲဆင်ញနှလုံးသွင်းကိုတက်နေတော့နော်အာယောနိတော်မနိတိကာရထင်ဆင်ញနှလုံးသွင်းကိုမတက်ရင်ထိနာမိတာဖြစ်မယ်ယောနိတော်မနိတိကာရ စင်ញနှလုံးသွင်းတတ်ရင်တတိနဲ့ညာနဲ့စောင့်ကြည့်တတ်ရင်ထိနာမိတာဖြစ်တယ်မဖြစ်ဘူးပေါ့ဒါကမာသရိပဏသုတ်ပါဠိတော်မှာဟောပြောချက်နောက်ပြီးတော့ခုနကဆောင်းပုလေးကြည်လိုက်ရင်အစာလွန်ခြင်းနေထိုင်ခြင်းစင်ញလင်းရောမှာဒါတွေလည်းပြောပြီးတော့ပါထိနာမိတော့မှာပါဠိတော်ရှုနည်းထက္ကရာရှုနည်းနော်အဲ့လိုထိနာမိတာပဲဖြောင်းပြီးတော့နှမျိုးဘုန်းကြီးတို့ပါဠိတော်မှာကကြတော့ဒီမာသရိပဏသုတ်ပါဠိတော်မှာကြတော့ ထိနာမိတာဘာကြောင့်ဖြစ်လဲဆိုရင်အာယောနိတော်မဏိခါရကြောင့်ထဂရမှာကြတော့အများကြီးဟောသွားတယ်နော်ပြီးတော့ဒါကိုဒီလောက်နဲ့သိမ့်နေပြီးတော့ထိနာမိတာပြီးတော့ဘာနိဝေနလဲဥဒိစ္စကုကုစနိဝေနအဲ့ဒီပါမယ်နော်ဥဒိစ္စကုကုစသာမဏနှစ်အောက်ပေါ်တင်လာအဲ့မှာဥဒိစ္စကုကုစနိဝေနဘုန်းကြီးတို့ဒီထဲမှာတော့ဆောင်းဖို့လေးပဲရေးထားတော့ဥဒိစ္စဆိုစိတ်တွေပြန့်လွင့်နေတဲ့သဘောကုကုစဆိုပူပန်နေပြန့်လွင့်တဲ့စိတ်တွေမငြိမ်သက်တဲ့သဘောပါ စိတ်တွေမငြိမ်သက်တာကိုဘုန်းကြီးတို့ကရှုရမှာပဲစိတ်ပြနိုင်တယ်ဒီဥဒိစ္စဧဝနာပျောက်သွားရှုရမှာတတိနဲ့ညာနဲ့စောင့်ကြည့်ရှုနေပြန်လို့မှရသွားပျောက်သွားတာဒါယောနိတော်မနိကာရယောနိတော်မနိကာရအကြောင်းအထိနာမိတာပျောက်သွားတကယ်လို့အထိနာမိတာပြီးတော့ဥဒိစ္စကုက္ကုစပျောက်သွားတကယ်လို့ယောနိတော်မနိတိကမဟုတ်ဘူးဆင်ញံမှုနှလုံးသွင်းမှုမတတ်ဘူးဆိုအာယောနိတော်မနိတိကအာယောနိတော်မနိတိကဖြစ်နေတော့ ကိုယ်ကိုစိတ်တွေလည်းပြန့်လွင့်နေပါပြီကိုယ်ကိုစာနှောင်နှပူပန်မှုတွေလည်းဖြစ်နေပါဒါကဘုရားပါဠိတော်မှာ ရှုမှတ်တယ်ပြောတယ်ပြောရရင်တော့ဗျာကိုယ်စိတ်ထဲမှာစိတ်တွေပြန့်လွင့်နေလဲပြန့်လွင့်မှန်သိကိုယ်ကိုစာ နောင်တတွေဖြစ်နေလဲဖြစ်မှန်သိရဘာကြောင့်ဖြစ်တယ်လဲနှလုံးမသွင်းတာကိုယ်ကိုစာနဲ့ဥဒိစာတွေဘယ်လိုနဲ့ပြောက်သွားမလဲဆိုရင်စဉ္ញနှလုံးသွင်းတိုင်းတတိထားတိုင်းတတိညာရှိနေပြောက်ပါတယ် ဒါမိပါဒါဘုရားဟောနောက်မာသီပြန်တော့မှာဟောတဲ့နီးပေါ့ရှုမှတ်တဲ့နီးပဲဒါမှတ်တာပြီးတော့ကမှာဘုန်းကြီးတို့ခုနထကရာနောက်တနီးသွားမယ်နော်ခုနဆောင်းပုံလေးပြန်ကြည့်မယ်ဘုရားကပူပန်ပွဲများရှုစဉ်းစားဖြစ်ပွားပြန်ပူတာဒါကတော့တခြားဘုံစိတ်တွေပူပန်စရာတွေပြန်လွင်စရာတွေတွေးနေနော်ဘုရားကိုယ်ဥစ္စာဖြစ်မယ် ငြိမ်တရားဆိုငြိမ်အောင်အေးအောင်တတိနဲ့ညာနဲ့ရှုမှတ်နေဥဒိစ္စကုက္ကစပျောက်သွားမယ်ဒါကိုဆိုလိုပါတယ်ပြီးမှ အထက်ကရာအခုဟာကဘုရားဟောပါဠိဘုရားဟောဌိနာမိတာပဲဖြောင်းပြီးပေါ့ပြီးတော့မှအထက်ကရာဌိနာမိတာပဲဌိနာမိတာပဲတော့မရဘုရားဟောဥဒိစ္စကုက္ကစပဲဖြောင်းပြီးဒီအခါကျတော့အထက်ကရာဥဒိစ္စကုက္ကစပဲဖြောင်းပြီးဒီလိုဘုရားနှစ်မျိုးပြောတာအောက်က 3 4 5ကပါလဲဆိုထကရာမှာလာတဲ့ဩရိစာကုက္ကစပဲဖြောင်းမီးပေါ့ဗျာ။ဘာတွေပြောသွားလဲဆိုတော့6မျိုးပြောသွား။ဩရိစာကုက္ကစဖြောက်ခြင်းရင်များစွာကြားမြင်ဒီစိတ်တွေပြန့်လွင်နေတာတို့စိတ်နှလုံးတွေပူပန်ပြီးနောင်တရနေတာကြားမြင်ဘုဒ္ဓတာပေါ့။များအနေနဲ့ပဲဖြောင်းနိုင်တယ် ဥပမာဆိုတော့ဒါတော့ဆရာသမားတွေကဆုံးမတဲ့စကားမျိုးပေါ့များများကြားတာများများသိတာအဲစိတ်တွေပြန်နေတယ်ဘယ်လိုမှတ်မယ်ဒါမျိုးပဲစိတ်တွေပူပန်နေကိုယ်ကိုယ်စာဖြစ်နေဘယ်လိုမှတ်မယ်ဆရာသမားတွေကသင်ပေးလိုက်အဲ့လိုကြားမြင်ပုဂ္ဂိုလ်ရှိနေတဲ့ဒါပြောင်းမှန်းတယ်နော်စိတ်ပြန်တော့နေရင်ဘုန်းကြီးတို့မရဏတတိပေါင်းတာပွားတာသို့မဟုတ်မှတ်စိတ်နောက်နဲ့ကောက်အောင်တင်းတင်းရင်မှားတာဒါတွေလုပ်ရတာ စိတ်တွေမငြိမ်စိတ်တွေထွက်နေတရားနာတွေကစူဆိုင်နာတာဈဉံကိုစူဆိုင်ရှောက်တာဒါမျိုးလို့ဒါဆိုရင်လည်းသူကစိတ်ပြောင်းလဲနိုင်ငြိမ်သွားပါဒါကိုများစွာအကြမ်းမြင်ဘုဒ္ဓရှိရမယ်ဒီဥရိဇကုက္ကုဇပျောက်သွားပယ်သွားဘယ်လိုရှုမှတ်မလဲများစွာအကြမ်းမြင်ဒါကိုဆိုလိုပါပြီးတဲ့အခါကျတော့မေးမြန်းရင်မေးရမယ်ဒါဘုန်းကြီးတို့ခဏခဏပြောပြတာပါလေဆိုတော့ ုန်းကြီးတို့တွေကဖះမဟုတ်ဘူးကမ္မထမ်းဆရာတွေဖះကြတော့ဒီယောဂီရဲ့တဏ္ဍာမှာဟုတ်လားဘာဇေယရှိတယ်ဘာကမ္မထမ်းကိုဘယ်လိုသင်ပေးလိုက်ရင်ချက်ချင်းတရားရနိုင်တယ်ဖះကြံသိဘုန်းကြီးကမသိဘူးယောဂီတွေမေးသမျှအခြေခံပြီးတော့သင်ပေးရညာစွာကြားရင်မေးများနေကိုသိကျင်တဲ့အကြောင်းအရာလေးမေးရတယ်မေးတဲ့အခါမှာလည်း ဒီယောဂီနဲ့ကိုက်ညီတဲ့တရားမျိုးဘုန်းကြီးတို့ချက်ချင်းမသိပါဘူးမပေးနိုင်ပါဘူးကိုအထုတ်ဘူးတဲ့တွေးကြုံတယ်ပဲပြန်တင်ပေးတာဟာရှင်ဘုရားစိတ် တွေအားပြနေတယ်ဗျာဒါဘယ်လိုလုပ်အောင်လဲဒီလိုမေးလာခုတော့ဘုန်းကြီးတို့ကပြန်မေးရပါစိတ်တွေထွက်နေတယ်စိတ်တွေပြန်လွင့်နေဆိုတာက လောဘကြောင့်ထွက်သလားဒေါသကြောင့်ထွက်သလားမာနကြောင့်ထွက်သလား သို့မဟုတ်ဘာမှအကြောင်းမရှိဘဲနဲ့ကိုထွက်နေမှာပြတ်နေသလားဒါလေးတွေပြန်မေးရလောဘအကြောင်းထွက်ကာမိဆန္ဒပေါ့ကာမိနဲ့ကာမိဆန္ဒနိဗ္ဗာန်ဆိုဘလို့ငြိမ်းအောင်လုပ်အောင်မယ်ဘာမှစိတ်ကအကြောင်းမရှိဘဲနဲ့ထွက်နေမယ်ဆိုရင်သိခြင်းတရားဆင်ញရတာလို့စာရည်တွေပေါ့ဘုရားကုံတော်ပွားတာတို့ဒါမျိုးတွေလုပ်ကိုင်းတမာရီမရရင်လည်းစိတ်ကပြန်လို့မေတ္တာပွားပြန်ခိုင်းရတာ ဒါတွေပြောရတာသူ့ရဲ့မေးမြန်းမှုပေါ်မှာမူတည်ဘုန်းကြီးကလည်းပြန်မေးရတယ်ပြန်စစ်ဆေးရစစ်ဆေးပြီးမှသူနဲ့တင့်တော်တဲ့ကမ္ဘာတော်ပြန်ညွှန်ရတာဒါကြောင့်မို့ဘုန်းကြီးတို့တရားတွေကြင့်ကြံပြီဆိုရင်ကမ္ဘာတော်ဆောင်မေးဖို့ဝင်မလေးပါနဲ့မကြောက်ပါနဲ့ဒီတို့ကြလည်းကြောက်ပြီးတော့မမေးမမြန်းတော့ကိုထင်ရတော့နေတော့မတုတ်တယ်ပေါ့ဗျာ ဒါကြောင့်မို့မေးပါညစွာကြံမြင် မေးများရင်ကြွန့်ကျင်ဝိနည်းမှာစိတ်တွေပြောင်းလဲနေတဲ့ကမှာဒီဝိနည်းကိုတတ်မှတ်တာဒါရဟန်းတော်တွေပတ်သက်ပြီးပြောတာပါဝိနည်းတိတ်ခါဝုန်းနဲ့ပတ်သက်ပြီးတော့တန်တရားတွေဖြစ်နေမယ်ကိုယ်ကုစားတွေဖြစ်နေမယ်ဆိုရင်လည်းဝိနည်းတွေကိုကြွန့်ညောင်းတော့ဒါကြောင့်မို့သင်္ကန်းဝတ်ပြီးဆိုလို့ရှိရင်ရဟန်းတော်နဲ့ပတ်သက်တဲ့တိတ်ခါဝုန်းတွေတေချာလေးလာကျိုးဆရာသမားတွေကလည်းတေချာသင်ပေးကျိုးဆရာသမားတွေကလည်း ဟိုဒီသက်ဒီရမှာသူကသူနေလာလိမ့်မယ်ဆိုတဲ့အနေနဲ့ဒါတကယ်တော့ကျတော့ခက်ခက်နက်နက်မသိကြတာများအကြောဘုန်းကြီးတို့ကတော့တကယ်ကျင့်တဲ့ပုံပုံများကြံကြံပေးလို့ပါတယ်ဒီဝိနည်းတွေတခြားသင်ပေးတဲ့နေရာမျိုးတော့ပါဒါဘုန်းကြီးကြောင့်ဝိနည်းပေါ့လေလူကြတော့သီလသိက္ခာပုဒ်တွေပေါ့ငါးပါးသီလပါဏာတိပါဒပါဏာတိပါဒဆိုရင်လည်းအဲ့ဒီမှာဘုန်းကြီးဟိုတကယ်တကယ် ဒီလေဟိုမပြည့်စုံတဲ့အဓိပ္ပာယ်ပြောင်းမှုပဲပြောင်းမှာပါဏာတိပါဒသူများတက်ကိုတတ်ချင်းမှရှောင်းချင်းမှလည်းသူကိုယ့်အတက်ကိုတတ်ကောင်းတယ်လို့ဖြစ်နေဒါမျိုးတွေပေါ့ဒါမပြည့်စုံတာပါဏာတိပါဒသဘောကသက်ရှိသွားတော်မှန်တယ်မတတ်ရဘူးဒါဆိုပိုပြည့်စုံမှာဟာရိနာဒါနာသူများပစ္စည်းကိုခိုးခြင်းမှရှောင်းခြင်းမှလည်းသူကိုယ့်ပစ္စည်းကိုတော့ခိုးပြီးတော့တော့ကောင်းတယ်ဆိုခိုးလို့တဲ့စိတ်ကတော့လောဘပဲဘယ်သူပစ္စည်းမှမခိုးကောင်းဘူး ပစ္စည်းမှန်တွေကခိုးလို့တဲ့စိတ်နဲ့မယူပါဘူးမခိုးပါဘူးဒါရှင်းရှင်းလေးပဲဒါမျိုးတွေပေါ့ဗျာသိကြလေးလာတာဥပမာဆိုတော့ဘုန်းကြီးတို့ဝိကာလဘောဇနာဥပုသ်ဆောင်တယ်ဝိကာလဘောဇနာဆိုရင်ဘုန်းကြီးတို့ဒီလောကနီဓမ္မနီရှိတာပေါ့နော်လောကနီကြည7နာရီကျော်သွားဟိုဘက်ရဲ့ရောက်သွားတာပေါ့အဲ့တော့ဗာပြည့်လဲဥပုသ်ဆောင်တဲ့ပုဂ္ဂိုလ်ကည7နာရီကျော်စားကောင်းတဲ့တင်ရေခဲတိအကယ်ကိုကိုရဲ့မိဖို့ကြောင့်နဲ့သွားရေခဲတိတာဖွင့်ရှာတော့တာ 12နှစ်ကျော်အဲ့လိုမျိုးဒီဒီတိတ်ခါဘုရားပဲချောင်းနေတာဘုညို့ဒီဘုရားဘာသာဆုံးမှာအာယုန်တက်နဲ့တတ်မှတ်တယ်နော်အဲ့ဒါလေးမှတ်တာနော်မနေ့အာယုန်တက်မှာအာယုန်တက်တယ်ဆိုတာမနေ့နေမထွက်မီရှေ့တနာကြီးပေါ့မနေ့ပိုင်းမှာရှေ့ကအနီအောင်လေးတန်းလာအဲ့ချိန်ညမှာဟိုဘက်ရေရောင်အဲ့ချိန်မှာစားကောင်းတယ်ခါမျိုးမှတ်ထား12နာရီကျော်လို့သွားစားရင်ဒါအပြစ်ဖြစ်တော့တာအဲ့လိုမျိုး ဒါကသီလသိက္ခာပုဒ်တွေမကျွမ်းကျင်တော့ပါဘူးဟောသွားရင်လာနဲ့အကောင်လေးတစ်ကောင်တည်သွားတယ်တက်နေပြီလို့အကောင်လို့မထင်ဘူးဒါပြည့်မရှိဘူးအစီလေးနဲ့ဖြစ်တယ်အဲတချို့ကြတော့အဲ့ဒီကောင်လေးတက်နေပြီတယ်ဟလာကောင်လေးကပြန်နေတဲ့တတ်တော်ဟာဆိုတောင်ပန်းလေးကျိုးသွားတယ်ခြေောက်လေးလက်လေးတွေကျိုးသွားတယ်ဟာကျိုးသွားတဲ့ကမားအိမ်မှာဘယ်လိုထင်လဲဆိုတချို့လူတွေကဟာဝက်လိုက်မြဝက်လိုက်မြအဲ့ကြမှာတက်ပြီးအသေးနင်းသားလိုက်အဲ့ဒါမှတကယ်တတ်တယ် ပထမအပြစ်မရှိဘူးနောက်ဟာသွားလုပ်လိုက်တာအပြစ်ရှိတယ်အဲ့ဒါဘာလဲဆိုကိုထင်ရအောင်ဆုံးဖြတ်ပြီးလုပ်လိုက်တာအဲ့ဒါမှတ်တာနော်အဲ့ဒါမျိုးမလုပ်ကောင်းဘူးလို့မှတ်ထားအဲ့ဒီကိုဝင်းကြီးတွေဘုန်းကြီးဆိုရင်တော့ဝင်းကြီးတွေကြွန့်ကြတာပေါ့နော်လူဆိုရင်ကိုစောက်တည်ထားတဲ့သီလ၅ပါးသီလစောက်တည်၅ပါးသီလ၈ပါးသီလစောက်တည်တာ၈ပါးသီလပြည့်စုံလို့မကြိုးပေါအောင်လို့ဒီမှာလည်းဘုန်းကြီးတို့ ဒီမာလာကန္နာနဲ့ပတ်သက်ပြီးပြောစရာရှိတာပေါ့နော်ဒါလည်းမှတ်ထားဖို့လိုတယ်မာလာကန္နာနဲ့ပတ်သက်ပြီးဘုန်းကြီးတို့ဆရာတော်ကြီးတွေကိုယ်တိုင်အဲ့လိုပြင်းပြင်းထန်ထန်ပြောသွားတာရှိတယ်ဘာလို့ဘလို့ပြောလဲဆိုရေမွေးဆက်ပြားစမတုံကောင်းဘူးဘာညာအဲ့လိုပြောသွားဒီကလှပဖို့ခန္ဓာကိုလှပဖို့ဟုတ်လားအများနှစ်သက်မြန်တို့ကိုဆိုရအောင်မဟုတ်ဘူးကိုယ်ခန္ဓာကိုယ်ကနန်းစော်နေနန်းစော်နေတင့်တော်တဲ့အနန္တတည်းတုံးကောင်းတယ်ဒီ သီလကံထေရမှာဓာတ်ရောက်ပွင့်လာကိုယ်ခန္ဓာကချွေးနံစိုးတွေထွက်မယ်ကိုယ်ခန္ဓာကအနာရောဂါစိုးတွေအနတ်တက်တွေထွက်မယ်ဆိုရင်ဒါတွေအနတ်မကောင်းတဲ့အနာစိုးတွေတက်တာဝင်အောင်လိမ့်ကိုရှိသမတ်ထားနောက်တစ်ခုကဘာလဲဆိုဥဒိစ္စကုတ်ကုတ်စပျောက်ဖို့ဆိုရင်ကြီးသူမိတယ်ဆိုမထေကြီးတွေမိခိုးနေရပရိတွေမိခိုးပြီးကိုကဒီစိတ်ပြန့်လွန်မှုတွေဖြစ်တယ်ကုတ်ကုတ်စတွေဖြစ်တယ်ဆိုဒါတွေကိုလျှောက်ထားရမယ် အဲ့ကြောင့်မထေရကြီးကဖြည့်ရှင်းပြီးမှဒါမှကြီးလူမိစေဆိုမထေရကြီးကိုမိခိုင်းတယ်နော်ဟိုယောဂီတွေ့ကြုံရှိတဲ့ပုံပုံမျိုးနော်အဲ့လိုပုံပုံမျိုးဆိုယောဂီဟုတ်လားဇာလပြီးအာထုံနေတဲ့အကြာကြီးအာထုံနေတဲ့ယောဂီဟောင်းမျိုးတွေသို့မဟုတ်ကမ္မထမ်းဆရာအတွေ့အကြုံများတဲ့ကမ္မထမ်းဆရာတွေဒါမျိုးတွေကအမြင်မပြမိခုံးနေမိနေကြည်သူမိသေးမိကောင်းနေမိကောင်းဆွေကောင်းရှိအောင် ပုရိသကုက္ကုဇနိုင်ပြီးတဲ့မိတ်ဆွေမျိုးပေါင်းရမယ်အဲ့လိုပေါင်းမှကိုယ်ကလည်းဒီဥဒိစ္စကုက္ကုဇနိုင်တယ်ဥဒိစ္စကုက္ကုဇနဲ့ပတ်သက်ပြီးတော့တင့်တော်တဲ့စကားပေါ့ဒီဟာတွေဥဒိစ္စကုက္ကုဇတွေပျောက်တော့ဘယ်လိုမှမယ်ဘယ်လိုလုပ်ရမလဲဘယ်လိုကျင့်ရမလဲဒါဒီမျိုးစကားတွေနဲ့ပတ်သက်ပြီးတော့လေ့လာပါဒါမျိုးတွေနဲ့ပတ်သက်ပြီးပြောပါပြန်လွင်ပူပန်ပယ်เจ้าမှာ6တန်ထားမိမှာဒါထကရာနီယာဖြင့် ဩရိစပုဂ္ဂုဇာဘေဖြောက်ကြောင်းတရား6မျိုးဘုရားတော်ယောနိတော်မူတဲ့ကတော့အာယောနိတော်မူတာကတတိနဲ့ဆင်ញံနှလုံးသွင်းဖြစ်ပေါ်လာတဲ့ဩရိစပုဂ္ဂုဇာတတိနဲ့ညာမြပေါ်ပြီးပြောက်ဖြစ်ပြီးပြည့်မြောင်ရှုရှုနိုင်ရင်ဟောလားဆင်ញံနှလုံးသွင်းတာဆင်ញံနှလုံးသွင်းတာယောနိတော်မူတာကြောင့်ဩရိစမဖြစ်ဘူးဒါပဲအကြောင်းကျိုးနေတယ်အဲ့ဒီလိုဆင်ញံနှလုံးသွင်းမှုမတတ်ဘူးဆိုရင်အာယောနိတော်မူတာကြောင့်ဩရိစကုသဖြစ်မယ် ဒါမျိုးအခုနောက်ပိုင်းနောက်6မျိုးကျတော့အဲ့ဒီပုံစံနဲ့မတူတဲ့တခြားပယ်နည်းတွေကိုမိတ်သွားတယ်။ဟုတ်ကိုဆက်ကြည့်မယ်ဝိသိကိစ္စဝိသိကိစ္စပယ်ဖြောက်ကြောင်းဝိသိကိစ္စနိဝရဏပေါ့ဝိသိကိစ္စနိဝရဏဆိုတော့အများကြီးပေါ့ဗျာ။များသောအားဖြင့်ကုသိုလ်ဆိုင်ရာကိုရှုံမတန်တရားဖြစ်တာမျိုးပဲ။အဓိကတော့ဝိသိကိစ္စကရှင်းမျိုး 16မျိုးရှိတာပေါ့နော်ချို့နေဘုန်းကြီးတို့စာပိုင်းမှာတခါပြောခဲ့ပါတယ်16မျိုးလို့10မျိုးလို့ခုထပ်ပြောပါမယ်မှတ်မိလို့ရဘုရားဘောတန်တရားရှိတယ်တရားဘောတန်တရားရှိတယ်သံဃာဘောတန်တရားရှိတယ်3မျိုးဝိသေကသာ3မျိုးရှိပါပြီသီလသိက္ခာဘောပေါ်မှာတန်တရားရှိတယ်4မျိုးပေါ့ရှိဘဝတန်တရားရှိတယ်အာနောက်ဘဝတန်တရားရှိတယ်6မျိုးရှိဘဝနောက်ဘဝ တန်တရားရှိတဲ့ခုနှစ်မျိုးပေါ့။ကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့တရားတွေမှာတန်တရားဖြစ်တယ်။ဟုတ်ပရိစ္ဆေသမုပ္ပါတရားတွေဟုတ်မှာပဲ။ပရိစ္ဆေသမုပ္ပါဆိုရယ်ကြောင်းကျိုးဆက်ဆက်ဖြစ်တဲ့တရားတွေ။ယုံနာမြင်ပြီးတော့သစ္စာတရားတွေပေါ့နော်။သစ္စာလေးပါးဆိုရယ်ကြောင်းကျိုးတရားတွေပဋ္ဌာန်းတရားတွေဆိုရယ်ကြောင်းကျိုးတရားတွေကံဆိုတာလည်းကြောင်းကျိုးတရားတွေ။ဟောဒါတွေဟုတ်မှာဟုတ်ရလား။ဒါမျိုးပေါ့ အဲ့ဒါနဲ့ပတ်သက်ပြီးတော့ယုံမှန်တန်တရားရှိတယ်အဲ့ဒီလိုယုံမှန်တန်တရားတွေတွေးနေမယ်ဆိုရင်ဒါကတော့ဘုန်းကြီးတို့ဝိသေကစားပြတာပဲအခုစာထုတ်ပြတာတော့ဒါကတော့ဒီယုံမှန်တန်တရားဖြစ်ကြောင်းဝိသုဒ္ဓိမှာမှာလာတဲ့16မျိုးပေါ့အခုဘုန်းကြီးပြောတာ10မျိုးပေါ့ဝိသေကစားဝိသေကစားဖြစ်ကြောင်းတရားက10မျိုးရှိတယ်16မျိုးရှိတယ်ခုနလွယ်တာပဲမှတ်ပါဗျာအဲ့ဒီမှတ်စုကတော့တော်တော်ရှိတယ် လွယ်တာပါလေဆိုဘုရားဘောတန်တရားရှိတယ်ဘုရားဘောတန်တရားရှိတယ်တန်ခါဘောတန်တရားရှိတယ်တိလတိခါဘောတန်တရားရှိတယ်ပြီးတော့ရှေးဘဝတန်တရားရှိတယ်နောက်ဘဝတန်တရားရှိတယ်ရှေးနောက်ဘဝတန်တရားရှိတယ်ကြောင့်ကျိုးဆက်ဆက်ဖြစ်နေယုံနံပြီးအဲပရိစ္ဆသမုပ္ပါတရားတို့သစ္စာလေးပါးတရားတို့ဒီကကြပဋ္ဌာန်းတရားတို့ဒီတရားတွေပေါ်မှာတန်တရားရှိတာအဲဒီ တန်တရားရှိတာကိုဘယ်လိုလုပ်မလဲရှုမှတ်နေတော့တန်တရားဝိသေကိစ္စတန်တရားပျောက်သွားမှာဒီတန်တရားစိတ်ကိုသတိနဲ့ညာနဲ့စောင့်ကြည့်ပေါ့စောင့်ကြည့်နေတာယောနိတော်မလေးကရှုမှတ်နေတဲ့ဝိသေကိစ္စပျောက်သွားမှာရှုမှတ်နေတဲ့သတိညာလည်းပျောက်သွားတာတွေ့မှာနောက်ပြီးတော့ရှုမှတ်နေတဲ့ဝိသေကိစ္စလည်းပျောက်သွားတယ်တွေ့မှာအဲ့မှာအကြောင်းလည်းတွေ့မှာကျိုးလည်းတွေ့မရှုမှတ်ဘူးဆိုရင်တော့အာယောနိတော်မလေးကတော့ကြောင့်မမှတ်တတ်ခြင်းကြောင့်အာယောနိတော်မလေးကတော့ကြောင့်ဝိသေကိစ္စဖြစ်မှာ ဒီနှစ်ခုလုံးကိုလည်းဖြစ်လာဟောငါမှဝိသေကိစ္စဖြစ်နေပြီ။ဘာကြောင့်ဖြစ်လဲမရှုမှတ်တတ်လို့အဲဒါရှုမှတ်လိုက်ပေါ့။ရှုမှတ်လိုက်တော့ဒါခုနအာယောနိသောမဏိကာရဟောဝိသေကိစ္စပျောက်သွားမယ်ဒီလိုမှတ်ထား။ဒါကပထမဆုံးဖရာကဘာပြောလဲဆိုယောနိသောမဏိကာရကြောင့်ဝိသေကိစ္စပျောက်တယ်အာယောနိသောမဏိကာရကြောင့်ဝိသေကိစ္စဖြစ်တယ်ဒါဟော။ဒါကပါဠိတော်နည်းပါဠိတော် ရှုမှတ်တဲ့နည်းအထကရာနည်း ထက္ကရာမှာဆက်ပြောင်းသွားပါတယ်နော်ထက္ကရာပြောသွားတာလေဘုန်းကြီးပြောပါမယ်ထက္ကရာပြောသွားတာကြတော့ဒီထဲမှာကြတော့ဒီမှာလေး6 6မျိုးပဲပြောသွားတယ်ပါဠိနဲ့ကြိုက်ပြောမယ်နော်ပါဠိကဘာပြောသွားလဲဆိုနံပါတ်1ကဝိသေကိတာဖြစ်ကြောင်းနဲ့ခုနလိုပါပဲဘုသူတတာများစွာကြားမြင်ကြားမြင်ဘုသူတရှိဒီဝိသေကိတာပြောင်းအောင်ဘယ်လိုရှုမှမလဲ ဒါတွေကိုဆရာသမားတွေကအဆုံးအမတွေများများကြားနိုင်ဒီတတိမြနောက်တတိနောက်တတိမြဒီနောက်တတိပေါ့နော်ဝိသေကိစ္စအဲ့ဒီမှာတက္ကရာ6နီးခုနဆောင်ပုံလေးတွေများများစွာကြားမြင်အဲ့ဒါလေးပြန်ကြည့်မယ်တက္ကရာ6နီးနံပါတ်1ဘုဟုတ္တတာဝိသေကိစ္စပြောင်းဘယ်လိုရှုမှမလဲဗျာကြားမြင်ပုဂ္ဂိုလ်များဒီလိုများဟိုလိုမှဟိုလိုများဒီလိုမှပေါ့ နှီးမျိုးစုံသိရအဲ့ဒါများစွာကြာမြင်လို့ခေါ်တယ်။မေးမြန်းရင်ဝိသုကိစ္စပျောက်တော့ဟိုဆရာတွေမေးရမယ်။ပရိပု္ပ္ပကထာပရိပု္ပ္ပကထာမေးရမေးလိုက်အာထုတ်လိုက် မေးလိုက်အာထုတ်လိုက်မေးလိုက်အာထုတ်လိုက်လို့လုပ်အာထုတ်ရအာထုတ်လောက်သွားရင်ဒီဝိသုကိစ္စပျောက်သွားတယ်။ညစွာကြာမြင် မေးမြန်းရင်ကြွညုံဝင်ပြီးမှခုနလိုပါပဲ။ ဝိညာဉ်တော်တွေဆိုရင်တော့ဝိရိသိက္ခာပုဒ်တွေကြွဉာဏ်ချင်းချင်းပိုင်ပိုင်နိုင်နိုင်ရှိရင်ဒီဝိသေကစာပျောက်တာကြွဉာဏ်ပိုင်းနိုင်ပြီးဝိသေကစာမပျောက်ဘူးလူတွေဆိုရင်တော့ကို ထိမ့်သိမ့်ထားတဲ့၅ပါးသီလ၈ပါးသီလဒါတွေကိုကြွဉာဏ်ချင်းချင်းဒီသိက္ခာပုဒ်တွေနားလည်နေအောင်လေ့လာထားပါပြီးတဲ့အခါကျဘာလုပ်လဲဆိုတော့နောက်တစ်ခုအဒီမောက္ခဗုလတာမှန်မှန်ကန်ကန်ဆုံးဖြတ်မှု များရမယ်တန်တရားတွေဟိုကလည်းမဆုံးပြန်နဲ့ဒီကလည်းမဆုံးပြန်နဲ့တချို့ကဒီရစ်ပတ်ကြီးလောက်တာတော်ဝါနာပါအဲ့ဒါဆိုရင်ဝိသေကစားနေတဲ့ဘယ်တော့မှမလွတ်ဘူးပြပြတတဆုံးဖြတ်နိုင်ရအောင်ဒါအကုသိုလ်တရားပဲအကုသိုလ်တရားတို့ဖြတ်တာဖြတ်ချာကုသိုလ်ဖြစ်မယ်ဆိုရင်တော့လောက်ဖို့အကုသိုလ်တရားကတန်တရားကြီးနဲ့အာမလုံးရင်ကောင်းလို့မလုံးရကောင်းလို့လို့လုံးရကောင်းလို့ဒီလိုဖြစ်တယ်အကုသိုလ်ဖြစ်တဲ့ရေကတော့ဖြတ်တာဖြတ်ချာ အဲ့ဒါမျိုးဆုံးဖြတ်များစေမမကဆုံးဖြတ်တဲ့အလေးချင်းတွေများများဖြစ်နေတဲ့ဝိသေကိစ္စမဖြစ်ဘူးတဲ့ပြီးတော့မိကောင်းနေကိုယ်မှာဝိသေကိစ္စနိုင်နေတဲ့မိတ်ဆွေကောင်းနေနော်ဘုရားတရားတန်ခါမှာတကယ်ယုံကြည်တဲ့မိတ်ဆွေကောင်းနေဒါမျိုးတွေပေါ့ဘုရားပေါ်မယုံကြည်တဲ့ပေါ့ကိုယ်လည်းမယုံကြည်ဘုရားပေါ်မယုံကြည်တဲ့ပေါ့ကိုယ်လည်းမယုံကြည်တော့သူစကားတွေကြားတယ်တန်ခါပေါ်မယုံကြည်တဲ့ပုဂ္ဂိုလ်များလည်းသူစကားတွေကြားကိုယ်လည်းမယုံကြည်မှုတွေဖြစ်တယ်နော် ပြောလေသင်တော်တာဝိသိကိစ္စပဲပြောက်ကြောင်းတရားနဲ့ပတ်သက်ပဲကြောင်းတရားနဲ့ပတ်သက်တဲ့စကားမျိုးဒါမျိုးပြောရမယ်။ယုံမပေရန်ကြောင်း6တန်ထောက်ပြန်ထကရာဒါထကရာလည်းလာတဲ့နီးပေါ့ဗျာ။အဲဒီကနေ့6နိုင်လည်းတိုးသွားတယ်။ဒီနေ့ထကရာမာသရိပံသုတ်ပါဠိတော်မှာလာတဲ့ဝိသိကိစ္စ။နိဝနာ၅ပါးပဲဖြောင်းနီးထကရာမှာလာတဲ့နိဝနာ ၅ပါးပဲဖြောင်းနေကိုကြားနာသဖြင့်ကြားနာတဲ့နိုင်နာကျင့်ကြအထုံနိုင်ကြပြီးရင်မညာပုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။